ဟုလားကွယ်နေတဲ့ကပညာဟုလားအကြောင်းနဲ့စပ်ပြီးတော့တရားဟောခဲ့ပညာဟုလားအကြောင်းနဲ့စပ်ဟောတာလည်းဘုန်းကြီးကသောသောကစဉ်းစားမထားပါဘူးဒီမှာတရားဟောလာရင်ဝိရင်ကလေးတွေတရားနာနေတာတွေ့တာနဲ့ဒီကိုရင်လေးတွေကဟောမဲ့တရားနားလည်ဖို့ရတော့ခဲ့တာပဲလို့ဘုန်းကြီးအဲဒီတော့ဟောဝေရကဟို နိစ္စ ानु ပါဒနာအဆက်ပြီးတော့ဒုက္ခ ानु ပါဒနာတို့အနတ္တ ानु ပါဒနာတို့ဟောမလို့ဒါတွေတော့သူတို့နားလည်မှာမဟုတ်ဘူးသူတို့နားလည်တဲ့တရားဟောမှပဲဆိုပြီးတော့အရှင်ရာဟုလာအကြောင်းကိုအဲဒီသတင်းကတပေါင်းလာွယ်သတင်းကဟောပဲသုတ်တီအောင်တော့မရောက်သေးပါဘူးဒီနေ့တော့အရှင်ရာဟုလာနဲ့စပ်ပြီးဟောထားတဲ့သုတ်ဟောရအောင် ရှင်ရာဟုလာကိုမြတ်စွာဘုရားဟောထားတဲ့သုတ်တွေက9သုတ်6သုတ်တော့ရှိပါတယ်။အဲဒီ9သုတ်6သုတ်ထဲမှာကနေ့ပထမစပြီးတော့အမ္ဗလတိကရာဟုလောဝရသုတ်ဆိုတာကစပြီးတော့ဟောရမယ်။ မလာတိကရာဟုလောဝရတုဒီတုကရာဟုလာသာမဏေလေး9နှစ်သားအရွယ်ဆိုတော့မူတာဝါဒနဲ့စပြီးတော့ချွင်းကျက်လည်းမရှိရအောင်သီလာလည်းစင်ကြယ်ရအောင်နေရထိုင်တတ်ဖို့ရဩဝါဒပေးတဲ့သုတ်ပါပဲအမှန်ကောင်းပါလေ မြတ်စွာဘုရား၏သာသနာတစ်လျှောက်မှာအမှန်တန်ထင်ရှားကျော်သောခဲ့တဲ့ဗီရိဓမ္မသောကမင်းကြီးဆိုတာအလုံးသိကြတာပဲဗီရိဓမ္မသောကမင်းကြီးကကျောက်စာတွေရေးသွားတဲ့တိုင်းသူပြည်သားတွေအများသောပုဂ္ဂိုလ်တွေမှတ်သားရအောင်လို့ကျောက်စာတွေမိန်ကွန်းတွေရေးသွားအမှန်ကောင်းတယ်ပြီးကျောက်စာတွေအဲဒီကျောက်စာတွေထဲမှာ တကူသောကြောက်စာမှာသူကတရားတော်တွေနဲ့စပြီးချီးမွမ်းထားတယ်မင်္ဂလာတော်သူလျှောက်ထားတဲ့စကားပါပဲမင်္ဂလာတော်တွေကိုစိတ်ခိုးပြီးတော့သူလျှောက်တဲ့အကြောင်းမြတ်စွာဘုရားဟောတော်မူတဲ့တရားတော်တွေဟာအကုန်လုံးသုဘာပိဒကောင်းသောစကားကြီးရဲ့ပါပဲတဲ့ဘုရားဟောတာတွေကသုဘာပိဒစကားကောင်း အကျိုးများတဲ့စကားကြီးတွေပါပဲကောင်းပါတယ်တရားတော်တွေဒါပေမဲ့လို့သူ့စိတ်ထဲမှာသာသနာတော်တည်ကြောင်းကျေးဇူးပို့ပြီးတော့များတယ်လို့အမြင်ကျက်ရှိတဲ့သုတ်တွေကိုလျှောက်ထားပြရစေဆိုပြီးတော့အဲ့ဒီသုတ်တွေကိုလျှောက်ထားတယ်အဲ့ဒီထဲမှာအရိယာဝါဒအရိယာဝန္တသုတ်ဆိုလည်းပါတယ် ပါဠိမောကသမုက္ကန္တအဲပါဠိမောကသမုက္ကန္တဝိညာသမုက္ကန္တဝိညာသမုက္ကန္တဆိုတဲ့ပါဠိမောက်လည်းပါတယ်အရိယာဝါဒအရိယာဝန္တဆိုတာလည်းပါတယ်ပြီးတော့အနာဂတဗျာသုတ်တွေဆိုတာလည်းသုံးသုတ်လောက်ရှိပါတယ်အနာဂတဗျာသုတ်တွေလည်းပါတယ်ဒါတွေပြည်သူများတယ်သင်္သာရိပုတ္တရာ ဟောထားတဲ့သာရိပုတ္တသုတ်တလို့ပဲခေါ်ပါတယ်အခုတော့သုစာထဲမှာသာရိပုတ္တပြဿနာဆိုတဲ့သုံးပဲပဲပါတယ်အဲ့ဒါတွေကမနာကျေးဇူးများပါတယ်အဲ့ဒီထဲမှာကိုဒီနေ့ဟောမယ်အမ္ပါလတိကာရာဟုလောဝါဒသုတ်ဆိုရဲပါတယ်မုဒ္ဒဝါဒအကြောင်းပြုပြီးဟောတာတဲ့အာဟုလောဝါဒသုတ်အာဟုလောဝါဒသုတ်တွေကဟို၅သုတ်လောက်ရှိတယ်ဆိုတော့ အဲဒီ၅သုတ်လောက်ထဲမှာဒီသုတ်ကတစ်သုတ်ပဲမူသာဝါဒအကြောင်းပြုပြီးဟောတာတဲ့သုတ်တွေဒီသုတ်လည်းပဲပါတယ်အဲဒီသုတ်တရားယဟန်တော်တွေညာမိမတွေဟောကြပြောကြလေ့လာကြရင်ကောင်းပါပဲဥပါဒကယောက်ျားတွေဥပါဒိကမိန်းမတွေဟောကြပြောကြလေ့လာကြရင် ကောင်းမယ်သာသနာတည်ကြောင်းဖြစ်သွားမယ် ပြောတယ်အဲဒီတော့ဒီနေ့အဲဒီဒီရိသမဘောဂမင်းကြီးကသာသနာတည်ကြောင်းအထူးသဖြင့်ကျေးဇူးများတယ်လို့သူစိတ်ထဲမှာယူဆတယ်သူသဘောကျတာတဲ့သုတ်တပုတ်ပေါ့လေဒီနေ့သုတ်တွေလည်းပဲရှိပါတယ်ဒါမှသူသဘောကျတာသူကပြောတာအဲဒီသုတ်တပုတ်ကနေစပြီးတော့ဟောရအောင်ဒီနေ့ကပြောခဲ့တဲ့အတိုင်း

လောကလူတွေကာမဂုဏ်အောင်တွေခံစားနေတာကာမဒုက္ခတိကနိရောဓလားခေါ်တယ်ဒုက္ခသရိယာကျင့်နေမျိုးကျင့်နေတာအတ္တကိလ္လာနိရောဓလားခေါ်တယ်အဲဒီလားနဲ့သွယ်နဲ့အဲဒီလားနဲ့သွယ်မလိုက်ဖဲနဲ့အလေလမ်းပေါ်မေဇိမပရိပဒမေခင်စေပါတရားကျင့်လမ်းကိုကျင့်တရားဖြစ်လို့ရောက်တရားဖြစ်ပြီးတဲ့နောက်ဗာရာဏသီ မြို့အနီးဣတိပဒနာလို့ခေါ်တဲ့မိဂရာဝန်တော်ကုလည်းပဲမိဂရာဝန်တော်ရှိပါတယ်အဲဒီရမှာပထမဝါဆိုတဲ့ဝါကျွတ်တဲ့အခါကာလမဂရာတိုင်းကျွတ်အဲဒီကရာဇိုမြို့ရောက်ရာဇိုမြို့မှာတဘောင်းလာတိုင်အောင်မရင်သုံးတော်မူခဲ့ပါတယ်အဲဒီကနေပြီးတဘောင်းလာမှာသုရောဒနာမင်းကြီးက အပင့်စေလို့သာနဲ့အဲဒီကရှင်ဥဒ္ဒါကြီးဆိုတဲ့မထေရအလုဒ္ဒါကြီးမကနေဖြစ်လာတဲ့ရှင်ဥဒ္ဒါကြီးဆိုတဲ့မထေရကနေပြီးပင်လို့တိုင်းတော်ပြည်တော်ကိုကြွရောက်ပြီးလို့ဒုတိယနေ့မှာပဲအဲဒီမှာနန်းတော်အဲမြို့တော်သုံးကဝင်နန်းတော်မှာသုံးနေပါလေက

ရှင်သာရိပုတ္တရာကိုရှင်သာမေပြုပေးခိုင်းရှင်သာမေရှင်သာရိပုတ္တရာရှင်သာမေပြုပေးသာသနာ့အမွေကိုပေးရတယ်အဲသာသနာ့အမွေသူတောင်းတာကလောကီငွေတောင်းတယ်မင်းလုပ်တဲ့အခါကာလမှာသုံးဖို့ဘာနာငွေပြည့်စုံအောင်လို့အဲရွှေငွေဖိုးလိုက်ဖိုးတာပစ္စည်းတွေလောကီပစ္စည်းတွေကိုတောင်းတယ် မြတ်စွာဘုရားကလောကုတ္တရာတရားအမှုကိုပေးအဲ့ဒါလည်းစဉ်းစားကြည့်ရပါပဲလောကီအမှုဆိုတာမမြတ်ဘူးလောကုတ္တရာအမှုအရေးကြီးတယ်ဒီခုမြတ်စွာဘုရားသာသနာတော်ရှင်သာမေပြုပါတယ်ဒုံလောဘယဟန်ပြုရတယ်ဆိုတာတွေကသာသနာအမှုရအောင်ပြုကြဒါလည်းပဲကြင့်မှတော့ရမှာမကြင်မဲနဲ့ငင်္ဂဝိုးယုံနဲ့တော့ရတာမဟုတ်ဘူးသီလယူသည်တွေကြင့်မှာငင်္ဂဝိုးပြီးတော့ဟိုသွားသည်သွားနဲ့ နိသကဗုဒ္ဓေမယူသေးပဲလုပ်နေလို့ရှိရင်အဲ့ဒါကတော့အကျိုးမရပဲနဲ့ပြစ်ဖြစ်တာတယ်သူကပေါ်ခြင်းလို့သေသူသေအတွက်လေးဆိုတော့အဲဒီလိုဖြစ်နိုင်တယ်ငငါဝိုးပြီးတော့သီလယူသည်ဖြင့်ကျင့်မှာဆောင်းရှောင်းသမာဓိပညာကျင့်နေလဲကျင့်မှာဒါမှအကျိုးကရနိုင်တယ်အဲဒီလိုတရားမူအကျိုးတွေကိုရအောင်လို့

အဲဒီရာဇီုမျိုးရောက်တဲ့အခါဝေလူဝန်ကြောင့်သတင်းသုံးတဲ့အခါကာလတနေ့တော့အခါမှာညသာရဒီညခြေတော်များဆေးပြီးတော့တိုင်းနေတဲ့အခါရာဟုလာကလည်းအနိဗ္ဗာန်ပြီးတော့ဒီသေးတဲ့ကြီးွက်ပေါ်တယ်ကြီးွက်ထဲမှာရေလေးအနှဲငယ်ခြံထားပြီးတော့ရာဟုလာကိုပြတယ် ပတ္တိနောတွန်ရာဟုလဣမံပရိတာဥရကံဥရကဝါဒနေထိတံရာဟုလจิตသားရာဟုလဥရကဝါဒနေရေခွဲထဲ၌ ိတံတူသောပရိဒံနိငယ်သောဤမံဥရကဝသေတံဤအကျွေးကြံရည်လေးကိုပတ္တိနုမြင်ရလားမေးရရဟုလားဟောတယ်မှာခွက်ထဲရည်လေးနည်းနည်းလေးအကျွေးကြံလေးသင်မြင်ရလားဆိုတော့အာမဘန္တိမြင်ပါတယ်ဗျာလို့ကြောက်တော့ဧဝမေဝ

။သမဇာနာမူတာဝါရေပြီးလျက်ချွင်းသောစကားကိုဆိုခြင်း၌လစ္စာဖြစ်ခြင်းမိနာတိမရှိ။ဧတံတို့ရှင်ယဟန်တို့အားဗာမင်ညာရာဖြစ်သည်။ဧဝမေဝဣတုမင်လင်ပရိဒကံနေပါလသွား၏။ပြီးလျက်ချွင်းသောစကားကိုဆိုရင်လင်ပြောတာပေါ့။ပြီးလျက် သီလေချွင်းသောစကားကိုဆိုရဲသံသနာမူတာဝါဒလိန်ပြောရမှာကိုကြက်ချင်းမရှိဘူးတဲ့လိန်ရမှာမကြက်ဘူးလိန်ရမှာဝန်မလေးဘူးဆိုလို့ရှိရင်အဲ့ဒီရှင်ဟာနေမှာရာဖြစ်ရာဖြစ်ဆိုရာဖြစ်ကြောင့်ဖြစ်တဲ့အကျင့်တွေကိုပြောတယ်သီလအကျင့်သမာဓိအကျင့်ပညာအကျင့်တွေဗာမင်ညသမဏတာဘာဝဗာမင်ညနဲ့သမဏတာယဟန် ဘာဝဖြစ်ကြောင်းဖြစ်တော်တရားပဲသမဏတကိလေသာငြိမ်းသောယဟန်ဘာဝဖြစ်ကြောင်းဖြစ်တော်တရားဘာမင်းညာကိလေသာငြိမ်းတဲ့ယဟန်ဖြစ်ကြောင်းတရားကိလေသာငြိမ်းတဲ့ယဟန်ဖြစ်တယ်ဆိုတာသီလသမာဓိပညာအကျင့်တွေကိုကျင့်မှဖြစ်တယ်ဗုဒ္ဓဘာဝနာတော်ကယဟန်ဟာဒီတိုင်းပဲ

လျော်တေဝဝုယုံနဲ့ရားပြည့်တယ်ဆိုရင်လည်းလျော်တေဝကောက်ဝလည်းရားပြည့်သူကတော်တော်လေးပဲပါခဲ့ဘူးတဲ့ဒီပြင်လည်းဝုမျိုးမျိုးတွေကိုလည်းဝုဆံမျိုးတွေဝုဝုယုံနဲ့ရားပြည့်တယ်ဆိုလို့ရှိရင်ဒါဘာမှမခဲ့ဘူးတဲ့ဟောလည်းယုံမယ်ကောင်းရည်ယုံနဲ့ရားပြည့်လည်းကောင်းရည်ပြီးသွားတာပဲတဲ့လားတော်တော်လေးပဲအစားအစာနဲ့ပတ်သက်ပြီးတော့လည်းပဲဒီပြီးသတိစားတာနဲ့ရားပြည့်တယ်ဆိုရင်သတိစားနေပြီးတာပဲတဲ့တော်တော်လေးပဲအဲဒီလိုဟာတွေ

သေးလို့လည်းမရဘူးတောက်လို့လည်းမရဘူးဘာမှမသုံးတော့ဘူးကတက်ကလေးချင်းအတွင်းကြလေးနည်းနည်းလေးချင်းအဲ့ဒါလိုပဲလိင်ကြီးပြောဝရဝမလေးတဲ့ပုဂ္ဂိုလ်မှာရံပြကြောင်းဖြစ်တဲ့အကျင့်သီလတွေသမာဓိပညာတွေဟာအမှန်တည်းပါပါတယ်တဲ့နည်းနည်းလေးမပြောပါတော့ဘူးသုံးလို့မရတော့ဘူးလို့ဆိုလိုတယ်အဲဒီသုံးလို့မရတဲ့အတွက်အဲဒီလိုပုဂ္ဂိုလ်တွေဟာ ညာကျင်ဝတ်တွေရှိတာများရှိနေစေကာမူပေါ့လေအဲသမ္မသနာမုဒ္ဒဝါဒအကြောင်းပြုပြီးသိက္ခာတွေကအားနေနေတဲ့အတွက်ဒီသွားတဲ့အခါဘဝတွေရောက်လို့သူကတိနာဘဝရောက်အောင်တော့နာမှာတော့ညပြင်းတတ်တယ်ဖြစ်တတ်တယ်ရည်ကြီးပါတယ်သူကဒါတော့အဲ့ဒါတွေဘုညာတွေကဆောင်းမုတ်ကလေးတွေပြည်တာလားလွယ်အောင်လို့ပါဠိနဲ့နဲ့နဲ့ကတော့သူဒီဟာမလွယ်ဘူးကလိန်ဒီညာအတွက်မကျက်သူမှာ ခွက်သေးနဲကျင့်ရည်ကျွင်းပေါ်မှာကျင့်ကြံဆောင်ရည်အာသေလာစွာယဟန်ဖြစ်သင်စေဒူလာပါယဟန်ဖြစ်ယဟန်ဖြစ်ယဟန်ဖြစ်ကြောင့်တရားသီလသမารိပညာသိကအကျင့်တူရဲတဲ့ဘာနဲ့တူနေတော့ဆိုတော့ခွက်သေးကရည်လေးနည်းနည်းလေးကပ်ပါကလေးခြံထားတာလေးနဲ့တူရဲအမနာအားနေနေပြီဘယ်လိုပုံပေါ်မှာတော့ဆို လိန်လီညာအတွက်မပြတ်သူလိန်ပြောမှဝင်မလင်းသူကလွယ်တာပဲဘာဖြစ်ဖြစ်သူတစ်ပါးကသတင်းသုံးပေါ်တွေကလာပြီးကိုတော့မလုပ်သလားဗျာမလုပ်ကောင်းဘူးဆိုတာတတိတော့မလုပ်ဘူးပြောလိုက်ပြီးတာပဲသူကလိန်ရမှဝင်မနေတဲ့ပုဂ္ဂိုလ်ကဒီလိုကြီးတဲ့လိန်နဲ့မှသူကအမှုအပြစ်ပေါ်လာတယ်သူမဟုတ်ဘူးကြီးတဲ့လိန်မှာကိုသူ့လွယ်လေးလိန်လာတဲ့ကဝဲမှာသူကဒါကြောင့်မို့လိန်ရအတွက်မကျက်သူမှာတဲ့လိန်ရမှာကိုချက်ချင်းကြောက်ချင်းမရှိဘူးတောင်းမလေးဘူး ဘောဝဆဆပဲဆိုတဲ့ပုံကိုယ်ကြီးရေးကြည့်တယ်။တစ်သက်ပါလုံးဥသာဝါဒဝရမဏိသိက္ခာပဒသမာရိယာမိရတော့စောက်တည်တတ်ကြတာပဲဒါပေမဲ့လို့အကြီးနဲ့တွေ့တဲ့အခါကာလကြဒီဥစ္စာတွေတဲလုံမဲရေးကြည့်တယ်လို့အဲဒါကြောင့်လိင်ဉာဏ်အတွက်မကျက်သူမှာတာပေါ်ပါလေ။ခွက်ထဲနဲခြင်းရည်ကျွန်းပမာခွက်ထဲမှာအနေချင်းကြံတဲ့ရည်ကျွန်းလေးနဲ့တူတယ်။ကျင့်ကြံဆောင်ရည်အားပေးလာတာ။ အဲကိုကျင့်သီလတွေသီလသမာဓိပညာကျင့်တွေကိုကျင့်ကြမှုစောင့်ရှောက်ဖို့အဲဒီဥစ္စာအားနည်းနေပြီတဲ့။ရာဖြစ်အရာဖြစ်အဒီကျင့်ကြဆောင်တာတွေရာဖြစ်ပါပဲ။သင်္စေတူပြီးကြည်ပြီးရေကျွင်းလေးနဲ့တူတယ်တကယ်ဆိုရမယ်။လင်းလီယံအတွက်မကျက်သူမှာလင်းလီယံအတွက်မကျက်သူမှာသို့သုံးဖို့ဆိုလင်းလီယံအတွက်မကျက်သူမှာ

ခွက်ထဲနဲကျင်းရေကျွင်းဗမာကခွက်ထဲမှာကြားနေတဲ့ရေကျွင်းကြံလေးအနှဲငယ်များတဲ့လူကြီးခွက်ထဲနဲကျင်းခက်ခွက်ထဲနဲကျင်းရေကျွင်းဗမာကျင့်ကြံဆောင်ရေးအာသိလာကျင့်ကြံဆောင်ရေးအဲဒီလိုပဲအာနေနေပြီးနေနေဘုရားဆိုကျင့်ကြံဆောင်ရေးအာသိလာစွာကျင့်ကြံဆောင်ရေးအာသိလာစွာ

မူသဝါဒမဆောင်စည်းတဲ့ပုဂ္ဂိုလ်ကိုရိုးသေးသေးမဆောင်စည်းအင်းဒီရန်အတွက်မကျက်သူမှခွက်သေးနဲကျင်းရေကျွင်းပမာခွက်သေးမှာအနီးငယ်မြအနီးကျင်းအနီးငယ်အနီးကျင်းမြရေကျွင်းကြနေတာနဲ့တူသည်ကျင့်ကြံဆောင်ရည်အားသေးတာကကျင့်ကြံအားထုတ်ဖို့ရာသူ့မှာတော့အားတော့တည်းမရှိတော့ပါဘူးတဲ့ကိုလူကောင်ကနီးလေလူတွေကနီးဆိုတာလည်းပဲကျင့်ကြံဆောင်ရည်အားသေးတာဆို စီဟန်ပြေစင်စေအတူလာပါအဲ့တော့ဒါတော့မူသာဝါဒကိုစောင့်ရှောက်ဖို့ရအရေးကြီးတယ်ဆိုတာကိုပြောတာဒီဥစ္စာမူသာဝါဒစောင့်ရှောက်ဖို့ရမူသာဝါဒမလုံးညုံလို့ရှိရင်သီလမစင်ကြယ်ဘူးသီလဟာမပြည့်စုံနိုင်ဘူးအဲမူသာဝါဒအရေးကြီးတယ်ဆိုတာဒါကိုပေါ်ပြတယ်။အခုရင်လေးတွေကလေးတွေပါတယ်မူသာဝါဒနဲ့ပြောလို့ရတယ်။အဲဒါသတိပေးတာပါပဲ။အဲသုံးမဝါဒပြီးတဲ့ဆောင်းပြ သားတော်ရဘူးလားအကောင်းဆုံးသုံးမဩဝါဒပေးတာနောက်တစ်ခုကညာစွာရအဲဒီလိုပထမဆုံးရေအနေချင်းလေးပြပြီးတော့အဲဒီရေအနေလေးကိုသွန်ပစ်လိုက်တယ်ညာစွာရသွန်လိုက်နည်းနည်းလေးရှိတာလေးကိုသွန်လိုက်ပြီးတော့အဲသွန်ပြီးတော့ရဘူးလားမြင်လားတဲ့ဟောရေလေးသွန်ရင်းလားမြင်ရလားတဲ့မြင်ပါဗျာဒီမှာရေသွန်လိုက်ပြီ အဲ့ဒါလိုပဲဒီဘုဒ္ဓဝါဒလင်းဒီပြောဖို့ရာအတွက်အကျက်မရှိတဲ့ပုဂ္ဂိုလ်တွေမှာတဲ့ယဟန်ဖြစ်တာပုံပြက်လိုက်တာနဲ့သွန့်ပြက်လိုက်တာနဲ့တူတယ်အစနည်းနည်းလေးရှိတော့ကြတော့ဘလို့မရှိတော့ဘူးကြာတော့သူလုံးလုံးမရှိတော့စောင့်သိမှုမရှိတော့အကုန်လုံးပြက်သွားတယ်အဲ့ဒါဒုတိယဩဝါဒတစ်ခုထပ်ပြီးတော့ပေးပါတယ် ကတစ်ဆင့်ချင်းတစ်ဆင့်ချင်းပေးတာအဲ့ဒါလည်းပဲဒီကဆောင်ဖို့အတူတူပဲရှိရလို့ပါခုနကလိန်လီယာအတွက်မဆက်သူမှဗျာမူလဆောင်မှုဒီတိုင်းပဲခွက်ထဲနဲခြင်းရည်ကျွင်းပမာဆိုတဲ့နေရာအဲခွက်မှရည်ကျွင်းသွန်ခြင်းပမာခွက်ထဲမှာရှိနေတဲ့ရည်ကျွင်းကြံလေးသွန်လိုက်တာသွန်ပြလိုက်တာတော့သာနည်းနည်းကြည့်ရခုသွန်ပြလိုက်အဲကြံမရှိတဲ့ပုဂ္ဂိုလ်မှာအင်းကျင့်ကြံ အားသစ်တဲ့ရှင်းကြံအားထုတ်တဲ့ဥစ္စာတွေဟာသွန်ပြလိုက်တဲ့အတိပ္ပယ်ရောက်သွားတယ်တဲ့အစနည်းနည်းလေးရှိတာတော့ကြတော့လုံးဝမရှိဘူးသွန်ပြရှင်းကြံအားသစ်သွန်ပြပမရဟန်းဖြစ်စင်စစ်သူသာပါတဲ့ခုနကအတိုင်းပဲစတဲ့ပုံနဲ့အဆုံးတစ်ပုံကအတူတူလဲပေါ်မှာနည်းနည်းတူတယ်။ဒါရင်ပြရမယ်။လိန်လီရန်အတွက်မကျက်သူမှာလိန်လီရန်အတွက်မကျက်သူမှာ ခွက်မှရေကျွင်းသွင်းခြင်းဗမာခွက်မှရေကျွင်းသွင်းခြင်းဗမာခွက်မှရေကျွင်းသွင်းခြင်းဗမာခွက်မှရေကျွင်းသွင်းခြင်းဗမာဒီနေရာတော့မကျတဲ့ပုဂ္ဂိုလ်ခွက်ထဲကရှိတဲ့ရေနေရည် သွန်ပြလိုက်တာလို့သွန်ပြလိုက်တာလို့ပါပဲရှင်းကြံအာတိရှင်းကြံအာထုတ်မှုပါရှင်းကြံအာတိသွန်ပြနေကြအဲရှင်းကြံအာထုတ်နေတာလေးကိုသွန်ပြရရောက်တော့ပါပဲတဲ့တော့ကြတော့သွန်ပြလိုက်သလိုပဲသူကမကျင့်တော့ဘူးတော့ကြတော့ရှင်းကြံအာတိသွန်ပြနေကဆိုရှင်းကြံအာတိသွန်ပြနေကရှင်းကြံအာတိ အာသစ္စာနဲ့အာထုဇာတဲ့အတူတူပါပဲ။ကာယံရအောင်လို့အာသေလို့ရတယ်အာသစ္စာအာထုဇာ။ရှင်းကြအာထုမှုကသုံးပြလိုက်ရာရောက်သွားတယ်။ယဟန်ပြေစင်စစ်ဒူလာပါဆို။ယဟန်ပြေစင်စစ်ဒူလာပါ။ယဟန်

သာဟုလားစိတ္တရဟုလားနေကုသီတာမှောက်ရထားသောဘုရားဝရဏရေခွက်ကိုတွန်သင်သည်ပတ္တိမြင်ရလားပတ္တိနုမြင်ရလားငါဟောဒီခွက်မှောက်တာမင်းမြင်ရလားကြည်လားခွက်မှောက်တာပြီမြင်ပါခရဆိုတော့သာဟုလားရာဟုလားရေသာခြင်းယဟန်တို့ယဟန်ရှင်ယဟန်တို့အာမူသာဝါရီလိမ့်ပြီးပြောခြင်းနဲ့ကမ္မသနာမူသာဝါရီသိတဲ့ကျွန်းတော်ဆိုတာပြောဆိုခြင်းနဲ့ဒိဇာချက်ခြင်းနေနာတိမရှိဘူး ဒေသတို့ရှင်ညာတို့ဤပါမင်းညာညာဖြစ်သည်နတ်တိမကြီးအဲ့ဒါအဲ့ဒီမှောက်ထားတဲ့ခွက်ခွက်မှောက်လိုက်လို့ရှင်ရေလုံးလုံးမရှိတာတော့ပဲအကျင့်သိက္ခာတွေအကုန်ပြည့်တယ်အဲ့ဒါကိုလည်းပြောသုံးမိုးလို့လည်းခုနအတိုင်းလိန်နီယာအတွက်မကျက်သူမဆိုလိန်နီယာအတွက်မကျက်သူမလိန်နီယာ ခွက်ကိုမှောက်ခန်း၆ပါးမှာရေခွက်မှောက်လိုက်လို့ရှိရင်တော့ဘာမှမရှိဘူးခုနသွန်လိုက်တာကပဲနည်းနည်းအကသကြအောင်မယ်ရေခွက်ကိုမှောက်ခန်း၆ပါးမှာရေခွက်ကိုမှောက်ခန်း၆ပါးမှာရေခွက်ကိုမှောက်ခန်း၆ပါးမှာအကျင့်ခန်း၆ွယ်ပြောက်လေးကအကျင့်ခန်းအကျင့်နေရာအကုန်လုံးဒီဒီခန်းကြောက်သားတယ်လို့ပဲအကုန်လုံးပြောက်သွားပြီလို့ဆိုလိုတယ် အကျင့်ခန်း6ွယ်ပြောက်လေကားအကျင့်ခန်း6ွယ်ပြောက်လေကားအကျင့်ခန်း6ွယ်ပြောက်လေကားအကျင့်ခန်း6ွယ်ပြောက်လေကားယဟန်ပြည့်စင်စစ်ဒူလာပါယဟန်ပြည့် ကွယ်မှောက်ထားလိုက်တော့ရေတွေအကုန်လုံးမရှိတော့ဘူးဆိုတာသင်ပြပါဆိုမှောက်လိုက်တာလားသံသနာမှုသာဝရပြီးတဲ့ချွန်းသောစကားကိုပြောမှဝမလေးတဲ့ပုဂ္ဂိုလ်မချက်တတ်တဲ့ပုဂ္ဂိုလ်မှာကိုချင်းသီလတွေအကုန်ပြတ်တယ်သီလဆိုသမာဓိတို့ပြောကြမရှိဘူးသီလကသာအကုန်ပြတ်သွားတယ်အကုန်လုံးဖားချုပ်သွားတယ်လို့ဖြစ်တယ်သီလသမာဓိပညာတွေမကန်းကြောက်ခြင်းလို့ရှိရင် ပြီးလေကျွမ်းသောစကားကိုပြောဆိုခြင်းမို့မူသာဝါဒကိုအလေးပြုပြီးတော့ပြစ်ကြဝမယ်လို့ဆိုလိုပါတယ်အဲဒီခွဲမှောက်ထားပြီးတော့မြတ်စွာဘုရားခွဲတခါပြားလှန်ပြတယ်ခွဲတဲ့ရင်မရှိတော့ဘူးဆိုတာသိအောင်လို့ဟောကြည့်တယ်ရာဟုလာကြည့်ရဟောတယ်မှာခွဲတဲ့ရင်မရှိဘူးမဟုတ်လားတဲ့ဘာကြည့်ဘူးတဲ့အရိတာတုတ်ဆန်အချင်းကြီးပဲခွဲကြည့်တယ်သက်သက်ကြည့်တော့လုံးကြီးပဲဖြစ်နေခွဲကြည့်တယ်ကြည့်တော့သူက မှောက်လိုက်တော့ရေအကုန်လုံးဆင်းသွားပြီဟောကွဲ့ပဲကြည့်တော့ရေမကြည့်တော့ဘူးအဲ့ဒါလိုပဲတဲ့သာမဏေမူတာဝရတိလေဆင်းသောစကားကိုပြောဆိုမှုမှာမကျက်တဲ့ပုဂ္ဂိုလ်တွေအဲ့ဒီဉာဏ်နဲ့မှဉာဏ်ဖြစ်ကြောင်းဖြစ်တဲ့သီလသမารိဉာဏ်အကျင့်တွေကအကြီးကြီးဖြစ်နေတယ်ဘာမှမရှိတော့ဘူးခွဲ့ကြည့်တဲ့ဉာဏ်သာလိုပဲ သီလသမารိပညာသိက္ခာရေအတွင်းမှာဘာမှမရှိသလိုကိုယ်ထဲမှာသီလသမารိပညာတွေဘာမှမရှိဘူးကိုကြီးတဲ့ကိုကြီးတဲ့ကြံတော့လုံးပြီးပဲကြံတော့အကြီးကြီးဖြစ်ပြီးတော့နေပြီလို့အဲဒီဩဝါဒပေးပါတဲ့လင်းလီယံတွေ့မကျက်သူမဆို ရေခွက်ခီရီခီနီပမာရေခွက်ရေခွက်ဆွတ်သက်တဲ့အထီးအထီးကြံပြီးတော့သူ့ကြီးတဲ့ခွဲကြီးတဲ့ပဲရှိတော့တယ်ရေရေခွက်ခီဟောအေးသိမင်းကြီးများအဲတပင်နဲ့ထီးကြီးစီးနေတယ်ဆိုတော့ရေခွက်ခီရီရေခွက်ခီရီခီနီအခီနီပဲဘာမှကိုမရှိတော့ဘူး ရေခွဲ့သီရိချီနိပမာရေခွဲ့သီရိချီနိပမာရေခွဲ့သီရိချီနိပမာရေခွဲ့သီရိချီနိပမာအကျင့်မမီချီနိဖြစ်ခါအကျင့်မမီချီနိဖြစ်ခါအကျင့်မမီချီနိဖြစ်ခါအကျင့်မမီ ယဟန်ဖြည့်စင်စစ်ဒူလပါဧဝမေဝခောရာဟုလဒေတံသမဉ္ညာရိတံတုတ်သံယေတာနတ္တိ

ရေမရှိသည်နီးသူပင်ရိတ်တန်ဒုစံမရှိနီးတာဖြစ်လေတော့သည်ဒီကွယ်အစတုန်းကရေလေးနည်းနည်းရှိနည်းနည်းကသွန်ပြလိုက်မရှိဘူးမရှိမှအကတာကြနိုင်နေမှောက်လိုက်မှောက်လိုက်တော့ရေတွေအကုန်စင်သွားပြန်ပြီးတော့လှန်ပြတယ်မြတ်စွာဘုရားရေကွယ်ကုန်လာပြရေကွယ်တော့ဟောရေမရှိတော့ဘူးတဲ့ခုနကရေကုမရှိတော့ဘူးစီးနီးရေကွယ်ခွက်ကြည့်တဲ့ကြံတော့အဲ့လိုပဲတဲ့ လင်းနေပြောရမှာဝမလေးတဲ့ပုဂ္ဂိုလ်မချက်တတ်တဲ့ပုဂ္ဂိုလ်တွေမှာသီလသမာဓိပညာဆိုတဲ့သိက္ခာတွေဉာဏ်ဖြစ်ကြောင်းဖြစ်တဲ့သိက္ခာတွေဉာဏ်ဖြစ်ကြရဘာမှမရှိတော့ဘူးအချီးနှီးဖြစ်သွားပြီအဲ့ဒါကိုဆိုပါတယ်စိန်လီရန်အတွက်မချက်တုံးမရေခွဲချီးချီးနှီးပါမရေခွဲချီးနှီးပါမရင်ဒီဘက်နဲ့ခွက်ရည်ရှိနေတယ်လို့ပဲရေခွဲချီးနှီးချီးနှီးပါမအပြစ်မမီး ရှင်းဤဖြစ်ကအကျင့်ပါမှမရှိတော့ရှင်းဤပဲသင်္ဃဝေယံသင်္ဃဝုထတာရှိတော့သူသီလမရှိသမာဓိမရှိပညာမရှိဒီကွယ်အကျင့်မမီရှင်းဤဖြစ်ကယဟန်ဖြစ်စင်စစ်ဒူလာပါအဲ့ဒီလိုဖြစ်နိုင်မယ်ဒါကြောင့်သတ္တမတရားတေရာဟုလားအဲမုဒ္ဒါ နာသနိတာနာမူတာပနိတာမိအဲဝိဟိတေသာဟုလာသိခိတာဗာနဲ့ဒါကြောင့်သံသနာမူတာဝါဒပြီးတဲ့ရှင်သာသာကိုမပြောဘူးရေမောလိုမျှရေမောလိုကမျှနဲ့တော့မပြောတော့ဘူးရည်စရာတော့မပြောတော့ဘူးလို့သိရမယ်တဲ့ဟောတာပေးပါတယ်သိပြင်လည်းပဲဥပမာတစ်ခုပေးပါသေးတယ်အဲဒီဥပမာကတော့အခုပုဂ္ဂိုလ်တွေနဲ့သိနားလည်မှာမဟုတ်ဘူးစစ်တိုက်တဲ့ဆင်ကြီးနဲ့စစ်ဆင်ကြီးနဲ့ဥပမာပေးတယ်ဒါကတော့ ရာဟုလာကနန်းတွင်နန်းတွင်သားဖြစ်နေတော့အဲစေเจ้าနေပါတွေကဘုသူရရာပြီးသားဖြစ်နေမင်းသားဝင်တော့စစ်စစ်တိုက်ကြတယ်ဆင်နေနဲ့တိုက်ရတယ်ရင်းနေနဲ့ဆင်နေနဲ့ယထာတွေနဲ့ဒီလိုတိုက်ကြတော့ဘုလုံးကတော့အဲတော့စစ်တိုက်တဲ့ဆင်ကြီးဘယင်မင်းမြဆင်တော်ကြီးတွေဆိုတာနမတာရေသောတတ္တိ ရှိတဲ့ဆင်တော်ကြီးတွေအဲဒီဆင်တော်ကြီးတွေနဲ့စစ်တိုက်ကြတာအဲဒီစစ်တိုက်တဲ့နေရာမှာဟိုဘက်ကလည်းစစ်ဆင်ပါတာဒီဘက်ကလည်းပါတာပဲဆင်ဆင်ဆင်ချင်းဆင်ချင်းတိုက်ကြတယ်အဲဒီလိုတိုက်တဲ့နေရာမှာစစ်ဆင်တွေကခြေပိုင်းလက်နဲ့ဒါနဲ့လည်းပဲသူကတစ်ဖက်ကကြာမှုကိုသူတိုက်ခိုက်တာပဲခြေပိုင်းလက်နဲ့ခြေပိုင်းမှာလည်းသူလက်နဲ့တွေပါတတ်ဆင်တာပဲလက်မှာ နောက်ပိုင်းကခြေရည်ဒီမှာလက်တဆင်တာတယ်လူလက်နဲ့ဒီတဆင်တာတယ်ဒီကကြာမှုတွေပါလေးကိုကာလိုက်ကြောက်လိုက်လို့ရှိရင်အဲ့ဒီမှာဘေးကပုဂ္ဂိုလ်တွေကိုထိကြချပြီးတော့သေးကုန်လို့လက်နဲ့ဒီတဆင်တာတယ်ဒါတော့ခြေပိုင်းကိုနောက်ပိုင်းကိုအဲ့ဒီကိုခြေပိုင်းကိုနဲ့လက်တိုက်တာပဲနောက်ပိုင်းကိုနဲ့လက်တိုက်တာပဲတဲ့တစ်ဖက်ကြံလို့ကောင်းတယ်လက်တိုက်တာပဲတဲ့ကောင်းမှအစွဲနဲ့လည်းပဲထိုးတာပဲတဲ့ နေရွက်မှလည်းပဲသူလက်နဲ့တတ်စင်တာနေရွက်ကလည်းကြီးသေးတယ်နေရွက်နဲ့လည်းပဲတက်ခိုက်တာပဲအကုန်လုံးပါပဲသူကိုယ်လုံးနဲ့တက်ခိုက်တယ်လို့ဆိုလို့လေဒါပဲမလို့အမီးကလည်းပါတယ်အမီးကလည်းပဲလက်နဲ့တတ်စင်တာလည်းအမီးလည်းပဲရန်ခါပြီးတော့လုပ်လို့ရှိရင်ဘေးကရန်သူတွေကိုထိကြပြီးဘေးကုန်နေတယ်လို့အဲဒီလိုလုပ်တာဒါပေမဲ့လို့သူဘာခြံတာတော့ဆိုတော့လက်မောင်းနဲ့မလုပ်ဘူးတဲ့လက်မောင်းကအရေးကြီးတာကိုလက်မေောင်းကသူကဘေးက

လက်မောင်းသူခြံရတယ်နှာမောင်းသူခြံရတယ်အဲဒါလိုပဲသံသနာမုသာဝါဒသိပညာတွေချွင်းစီကမသံသနာမုသာဝါဒပြီးလေချွင်းသောစကားကိုဆိုခြင်းလင်းဒီပြောဆိုခြင်းမရှိသေးလို့ရှိရင်အဲဒါကြံသေးတယ်ပေါ့လေ။ညာဘိက္ခာကြံသေးတယ်။အဲအဲဒီစစ်စင်ကြီးကဘာမှကိုမချွင်းကြံတော့ဘူးလက်မောင်းပါကိုလည်းပဲထုတ်ပြီးတော့လက်မေောင်းမှလည်းသူဒါတွေပါလေ။ ကာလီတဆင်ထားတယ်လို့အဲဒီဥစ္စာတခါလဲသက်ရသူကိုရမှု့ပြီးတော့တိုက်ခိုက်ပြီဆိုလို့ရှိရင်တော့ဒီဆင်အားဖြင့်ဘာမှမချွန့်ချန်တော့ဘူးအသက်ပါစွန့်ပြီးတော့သူတိုက်တော့တာပဲလို့ပြောရတယ်လို့ပဲလိန်ဒီပြောဆိုခြင်းမှာချက်ချင်းမရှိတဲ့ပုံကိုယ်တွေဟာဘာမှမကြံတော့ဘူးဘာမှမကြံတော့ဘူးပဲမိခါတွေအကုန်လုံး မကျွင်းကြနိုင်တော့ဘူးအကုန်လုံးပုံသွားတယ်လို့အာဘုရားဟောတယ်မပြူကောင်းတဲ့နာတိပပအာဂါရိယနဲ့သမဇာနမှုသဝရအပြုတဲ့ပုဂ္ဂိုလ်ကမပြူကောင်းတဲ့အကုသိုလ်တွေမရှိဘူးတဲ့သတ္တမကြရိယရာဟုလဟတာပိနာမှုတာပဏိတာမိတိဧဝံဤတိရာဟုလသိက္ခိတာဗံရာဟုလจิตရာဟုလသတ္တမအထိုးသို့ဖြစ်လေသောအကြောင်းသွန်ပင်သည်ဟတာပိရေမောလိုရမျှလိ သံသာနာအာမှုတံကျွင်းသောစကားကိုနဘာသိတာမိမပြောဆိုနဗနိတာမိမပြောဆိုဟာဣတိကြီးတော့ဧသင်ဒီသိက္ခိတာဝကျင့်အမိခန္ဓာကရေကွက်ဥပမာနဲ့လည်းပြတယ်ဆင်ကြီးဥပမာနဲ့လည်းပြတယ်အဲမုသာဝါသမဇာနာမုသာဝါရပြီးလေချွန်းသောစကားကိုပြောဆိုခြင်းမှာချက်ချင်းမရှိလို့ရှိရင်ဒီသိက္ခာရိယ

စပြီးတော့ကလေးတွေမှာလိန်နဲ့ပြောတာလို့လားမို့လေကစပြီးတော့ဩဝါဒပေးပါတယ်နောက်တစ်ခုကတန်ကိမ္မညတိရာဟုလတန်ကိမ္မညတိရာဟုလရှိမှတိရောအာရသောရာဟုလစေတရာဟုလအာရသောမှန်သည်ရှိမှတိရောအဘယ်အကျိုးရှိသနည်းလို့မေးတာ ရဟုတ်လားတဲ့မှန်မြန်ဘာလို့အိမ်မှာထားတယ်လဲဘာအသုံးကျတယ်လဲမေးတော့ရဟုတ်လားရှိတယ်သစ္စောကနာထောဘာနေဘာနေရှင်မရသစ္စောကနာထောကြည့်ရှုဆင်ခြင်ခြင်းအကျိုးရှိပါလိမ့်ဗျာမဟာအိမ်ထားတာကြည့်ဖို့ပဲဗျာတဲ့အချိုးကျသလားမကျသလားအပြည့်ရှိသလားမရှိသလားအဲကိုကိုယ်တဏ္ဍာမမြင်နိုင်တဲ့အစိတ်ပိုင်း ကြီးစုရအတွက်ပါပဲဒါကတော့ကလေးတွေနားလည်တဲ့ဥပမာပေးတာကောင်းတဲ့တော့ကောင်းတယ်ပေါ့ဒီဝမေဝဟောရာဟုလပစ္စုဝေခေခိတ်တော်ပစ္စုဝေခိတ်တော်ကာမံကာတဗံသာဟုလားจิตာယာဟုလားဧဝမေဝကဣတုပင်လေပစ္စုဝေခိတ်တော်ပစ္စုဝေခိတ်တော်ဆင်းရဲဆင်းရဲကာယကမ္မ ကိုမှုကာယကံကိုဝစီကမနှုတ်မှုဝစီကံကိုမနောကမစိတ်မှုမနောကံကိုကာတာပံပြုပါ၏သင်ញင်ပြီးတော့ပြုရမယ်မှန်မှန်ကြည့်တာချိုးကြသလားမကြသလားကြည့်ရှိသလားမကြည့်သလားသင်ញင်တယ်လို့ကြည့်ရှိသလိုပဲကာယကံဝစီကံမနောကံကိုမှုနှုတ်မှုစိတ်မှုတွေကိုပြုတဲ့အခါပြောတဲ့အခါညံတဲ့အခါသင်ញင်ရမယ် ကိုမှုကိုပြုမယ်ဆိုလို့ရှိရင်မပြုခင်ကလေးကသင်ရမယ်မပြုခင်ကလေးကငါပြုမယ်မှုကကောင်းတဲ့အမှုလားမကောင်းတဲ့အမှုလားကုသိုလ်လားအကုသိုလ်လားကိုကျိုးမဲ့ဖြစ်စေတာသလားသူများကျိုးမဲ့ဖြစ်စေတာသလားမဖြစ်စေတာဘူးလားသင်ရင်ပါတဲ့အကျိုးရှိမဲ့အမှုအကျိုးမရှိမဲ့အမှုဆိုလို့ရှိရင်အကုသိုလ်အမှုဆိုလို့ရှိရင်မပြုပါနဲ့ ကျိုးရှိမဲ့မှုဆိုလို့ရှိရင်တော့ရှင်ပြုပါဒါကမပြုခင်ကဆင်းရဲပြုလုပ်နေစေမှလည်းငါပြုလုပ်တဲ့မှုဟာမှန်သလားမှားသလားကောင်းသလားမကောင်းဘူးလားအဲကိုယ်အကျိုးမဲ့ဖြစ်စေသလားသူများအကျိုးမဲ့ဖြစ်စေသလားမဖြစ်စေဘူးလားကုသိုလ်လားအကုသိုလ်လားသိမြင်မှာအဲ ပြုလုပ်နေစေမှလည်းငါလုပ်တဲ့တော့မမှန်ဘူးမမှန်ဘူးအကျိုးမဲ့ဖြစ်စေတဲ့ဥစ္စာပဲအကုသိုလ်ပဲမတော်တဲ့မှုပဲဆိုလို့ရှိရင်အဲဒီမှာကြားလိုက်ပါထုတ်လိုက်ပါဒီမသက်ပါနဲ့တဲ့ဒီကြပါတော့အဲကောင်းတဲ့မှုပဲကုသိုလ်မှုပဲဆိုလို့ရှိရင်ဖြင့်ဆက်ပြီးတော့အထုတ်ပါပြုပြီးတဲ့အခါကာလမှာလည်းဆင်ခြင်ပါဦးတဲ့ငါပြုတဲ့မှုကကျိုးရှိတဲ့မှုလားကျိုးမဲ့မှုလား

ဟိုရှင်းတော့ကတော့ဒီကြာတိတိကျကျပြောတော့ဘာတပါတပြီးတော့ဗျာဘာသွားပြူးလို့ဘယ်ဟာပါသိရင်သွားဘယ်လိုတစ်ခုချင်းတစ်ခုချင်းပဲဒီကြာတိတိပြောကြအခုတော့ဒီလိုရလို့မဟုတ်ပါဘူးလုံးရဲ့ကံမြညပြောကြအဲ့ဒါဟိုမာရင်းနဲ့မှုရှိလို့ရှိရင်အဲ့ဒီဥစ္စာပြောတာတဲ့ပြောပြီးတော့နောင်တော့အာရတိံသံဝရနောင်သာကာလမှာဒီဟာမျိုးဘယ်တော့မှမယူတော့ဘူးဆိုပြီးတော့သံသီးသွားပါဒီလိုကျင့်ရမှာ ဒါတို့ကရေးကြည့်တာပဲဒါကာယကဝစီကံနဲ့ထုတ်သူပဲရေးဖို့ကလည်းသင်ရမယ်ပြောနေတော့လည်းနောက်သာသနာမှုကသင်ရမယ်ပြောပြီးတဲ့ခါလည်းပြန်သင်ရမယ်ဉာဏ်ကြလို့ချင်းချင်းအဲ့ဒါသွင့်ပြရမှာပဲပြီးပြီးသားဟာဆိုရင်လည်းပြည့်စည်တာဆိုရင်တော့ဝစီကံမျိုးမပြောဘူးဆိုပြီးတော့သတင်းသုံးပေါ်များပြောကြပြီးတော့တောက်တည်သွားမယ်အပြင်းမရှိတာဆိုလို့ရှိရင်တော့အဲ့ဒီ အဲ့ဒါပိဋိပံမောဇာဖြစ်ဖို့နေ့တိုင်းဝမ်းမြောက်ဖို့ပဲတဲ့ငါဥစ္စာဖြစ်တော်တဲ့ဥစ္စာပဲတို့ပိဋိပံမောဇာဖြစ်မယ်နေနေရမယ်မနောကလည်းဟုတ်တူပဲမကြံငင်ကလည်းစိတ်ဆောက်ဖြစ်ပြီးပြောတော့ကြာမဲ့သာကာလတွေပေါ်လေပြုံးလဲကြိုင်းတာတော့လည်းမတတ်နိုင်ဘူးစိတ်ထဲကစိတ်ကူးပြီးတော့ဉာဏ်တစ်ခုပြုတော့မယ်ဆိုရင်သောသောကလည်းငါပြုမယ်ကြံဟာ ကောင်းတာလားမကောင်းတာလားသိမြင်ပါတယ်အကျိုးရှိသလားကျိုးမဲ့လားသိမြင်ပါတယ်မကောင်းမှုပင်သောသောကလည်းကြားလိုက်မကြားနဲ့တော့ဉာဏ်နဲ့သိမှလည်းသိမြင်ပါတယ်ဉာဏ်ပြီးတဲ့အခါကာလမှလည်းသိမြင်ပါတယ်သိမြင်တော့မကောင်းတဲ့မှုမတော်တဲ့မှုဆိုလို့ရှိရင်တော့ဒါကတော့ဒေသနာမျိုးမပြောကြဘူးသူကတော့သိကူးဆိုတော့ပြောလို့ပြောသူကအာယတိန်တံဝရဆောင်ပြီးရုံပဲနာပုနေုံဂရိတာ နတဖန်ဧဝံဤသောနဂေတာမိမပြုတော့မကြံတော့အံဒီကြံမျိုးငါနောက်မကြံတော့ဘူးလို့အဲဒီလိုနှုတ်သွင်းပြလိုက်ပါတယ်ဒီယောဂီပါတွေမှလည်းဒီလိုပါပဲသိကူးကြသိမှုတွေမှားရတယ်မတော်မနစ်တဲ့သိကူးကြသိမှုတွေမှားပြီးသိကူးမျိုးတွေနောက်သိမှုတော့ဘူးလို့နှလုံးသွင်းပြီးတော့ရှေ့ကိုရှုမြဲရှုမြဲဆက်ပြီးတော့ရှုပြီးတော့သွားတယ်သင်ញင်းသင်ញင်းပြီးတော့ကာယကံဝစီကံမနောကံတွေသုံးမှုနှုတ်မှုတွေကိုသင်ကြပါစေ ဒါကတော့ရာဟုလာသင်္သာမဏေလေးကဟောတာအကုန်လုံးနဲ့ဆိုင်တယ်ဒီနဲ့ရေးကြည့်တယ်သူကလည်းရေးကြည့်တာပဲခုနမူတာပါရလည်းရေးကြည့်တာပါဒီဥစ္စာပို့ပြီးတော့ရေးကြည့်တာဒီဥစ္စာကိုပြုတယ်ပြောတယ်ညာစီတယ်သောသောတွေကဒီဥစ္စာဓမ္မတွေကအသိဉာဏ်ရပြုလို့နေတဲ့ပြောဆိုနေတဲ့ကျမ်းသိနေတဲ့လေသိဉာဏ်ရသိရှိမရှိကောင်းမကောင်းအကျိုးရှိမရှိသိဉာဏ် ပြီးတဲ့အခါလည်းကိုယ့်ဟာကိုယ်ပြန်စစ်ပြရရေးကြည့်တာလည်းဟိုသေးများများစစ်သေးတယ်လို့ပဲရေးကြည့်တယ်။တရားတော်မှာလည်းဒီလိုသင်ញမှုရတယ်ပြစ္ဆောကနာသင်ញမှုရတယ်နဲ့ဆိုကြဟောတာလည်းရှိပါတယ်။အဲညညကုံလို့မနေ့လေးလာရင်ညကငါဘာတွေဘာတွေလုပ်ခဲ့တယ်လဲမနေ့ကနေညနေကုံတော့ကြလို့ခဏလေးအတွက်ဘာတွေလုပ်ခဲ့တယ်လဲကောင်းတာလုပ်ခဲ့သလားမကောင်းတာလုပ်ခဲ့သလားပြည့်စုံတာမရှိတာသင်ញရမယ်လေဒီလိုသင်ញပြီးတော့ပြည့်စုံလို့ရှိရင်လည်းနောက်ဒီဥစ္စာမျိုးကိုယူဖို့ ကျင်းမကျင်းလဲဝမ်းမြောက်ဝမ်းသာနဲ့ကျင်းဆက်ပြီးတော့ကျင်းမြဲကျင်းသွားဖို့အဲ့ဒါရေးကြည့်တာပဲအဲကြောင့်အပြစ်ရှိမရှိမှန်ကြည့်တယ်လို့တဲ့ပြစ်မရှိရှိမရှိမှန်ကြည့်တယ်လို့ဆောင်းဖို့ပြရမယ်ဟိုအခြေကြီးပါဠိတွေနဲ့တွေညွတ်နေမယ်ဆိုအများကြီးတွေကခုနကဘုန်းကြီးပြောတာဘယ်လောက်ကြည့်သွားတယ်လို့သာမျက်နှာနဲ့ဆိုရင်သုံးမျက်နှာလေးမျက်နှာတော့ကြည့်သွားပြီမနေဘူးလားဘုန်းကြီးကရင်းညွတ်ကိုချုပ်ပြီးတော့ပြောတယ် အဲတော့ဒီကအတူကျုပ်ဆောင်ပုံလေးတရားပြည့်စုံမရှိမှန်ကြည့်တယ်လို့ပြည့်စုံမရှိမှန်ကြည့်တယ်လို့မကြည့်ခင်ကလည်းဘုရင်မှာမှုတစုံတစ်ခုကိုမပြုတ်ခင်ကလည်းမပြုတ်ခင်ကလည်းဘုရင်မှာဘုရင်မှာပြုတ်နေသေးတယ် ဆင်ញင်မှာပြုပြီးတော့လေဆင်ញင်မှာဒါပါပဲအပြည့်ရှိမရှိမှန်ကြည့်သလိုပဲဇုံတစ်ခုပြုမယ်ဆိုရင်အဲဒီပြုမယ်မပြောမယ်ဆိုရင်ပြောမယ်မှုကြမ်းမယ်ဆိုရင်ကြမ်းမယ်မှုကံ၃ပါးဆိုတာ၃ပါးကာယကံဝစီကံမနောကံပဲအဲဒီမှု၃ပါးကံ၃ပါးကိုမပြုခင်မပြောခင်မကြံခင်က ဒီခုကလည်းပဲမြင်ပါတဲ့လားတင့်တော်သလားမတင့်ဘူးတင့်တော်သလားယိုကြည့်သလားကျိုးမဲ့လားကုသိုလ်လားအကုသိုလ်လားအဲတော့လောဘနဲ့ဒေါသနဲ့မောဟနဲ့လောရမယ်ဆိုရင်ဒါကဒေါသပေါ့လေလို့ဆိုပြုနေကြမှာလည်းသိမြင်ပါဦးနဲ့ပြုနေရင်လည်းပဲသိမှသိရတာဒေါမတော်တာသိမြင်ပါဦးပြုပြီးတော့လည်းပြန်ပြီးတော့စစ်ဆေးလိုက်ပါဦးဒီကာလကသမဏဗေမဏခေါ်တဲ့ယဟန်နေလည်းဒီနည်းတိုင်းပါပဲ ရှိခန္ဓာကသမဏဗြဟ္မဏခေါ်တဲ့ညာသူများတွေဟာလည်းမိမိတို့ပြုမဲ့အမှုတွေကိုဆင်းရဲဆင်ခြင်ပြီးတော့ဒါကဝစီကမနောကလည်းဆင်းရဲစီခဲ့ကြပါလေ။နောက်ခါကာလမှာလည်းဒီနည်းပဲဆင်းရဲဆင်ခြင်ပြီးတော့ဆင်းရဲစီပါလေ။သူမျက်မှောက်မှာလည်းပဲပစ္စုပန်ကာလမှာလည်းသမဏဗြဟ္မဏညာသူများတွေဟာအဲဒီလိုကာယကံဝစီကမနောကံတွေကိုဆင်းရဲဆင်ခြင်ပြီးတော့ဆင်းရဲကြပါတယ်တဲ့ဒါကြောင့် ကံ၃ပါး၃ပါးကိုသင်ကျဲသင်ကျဲပြီးတော့သင်ကျဲစေမယ်လို့လုံးဝပြီးတော့ညံ့မယ်ရာဟုလာကိုဒီလိုမြတ်စွာဘုရားဟောတာလေးပါတယ်ခုနှစ်နှစ်သားအနေနဲ့သူနားတော်လေးကြားရှိတာသိပြီးတော့နည်းနည်းကြီးတော့နားလေကြဒီကာလကအလူလူယဟန်သူများတွေလဲကံ၃ပါးကို ကျယ်စေခဲ့ကြသည်ဒီကာလကရာသူမြတ်တွေလည်းဒီနည်းပြင်ပင်သင်ញင်၍သင်ញင်၍သင်ကျဲစေခဲ့ကြသည်ဒီကာလကရာသူမြတ်တွေလည်း ပုဂ္ဂိုလ်သူတော်ကောင်းတွေသူမျိုးကာယကမှုဝစီကမှုမရောဂမှုတွေသင်ကြောင်ကျင့်ခဲ့ကြတယ်ဘယ်ပုံပဲနည်းတော့ဆိုဒီနည်းတိုင်းပါပဲပြုပင်ကသင်ခြင်းတဲ့မှာလဲသင်ခြင်းပြုပြီးတော့လဲသင်ခြင်းအင်းပြီးတော့ဒေါသအားတွေဆိုရင်ပယ်လိုက်ပါဒေါသအားတွေဆိုရင်ဝမ်းမြောက်ဝမ်းသာနဲ့ဆက်ပြီးတော့ဆောင်ရွက်သွားရုံနောင်ကာလ၌ရဟန်းသူများတွေလည်းဤနည်းဖြင့်ပင်

အဲဒီပုဂ္ဂိုလ်တွေလည်းကာယကံစီကမနောကနဲ့စင်ကြအောင်ကျင့်တာဘယ်ပုံပဲနည်းတော့ဆိုပြီးပြီးပါပဲမပြုခင်ကသင်ရင်လည်းဒီဘက်မှာလည်းသင်ရင်လည်းပြုပြီးတော့လည်းကြာပြီးတော့သင်ရင်စစ်စစ်သေးလိုက်တယ်သင်ရင်လည်းဒီပုံကြီးနဲ့ပဲသင်ရင်အောင်အထုသွားကြမှာပဲယခုမျက်မှောက်ကာလ၌ယဟန်လူမြတ်တွေလည်းဒီနည်းဖြင့်ပင် င်ញင်၍ဆင်ញင်၍သိကြစေကြသည်သူမြတ်မောကလာ၌ရာသူမြတ်တွေလည်းဒီနည်းဖြင့်ပင်ဆင်ញင်၍ဆင်ញင်၍သိကြစေကြသည်ယုဂဉ္ဇမောကာလသောရမြတ်စွာဘုရားမြတ်စွာဘုရားမိမိကိုယ်ပါထည့်ပြီးတော့ပြောထားပါတယ် ဘောရဏသာတရားနဲ့တကွသတိသားတွေရှင်သာရိပုတ္တရာရှင်မောဂလအစရှိသောအရိယသာဝကတွေတဲ့ဒီပုံမီနည်းဖြင့်ပြုခင်ကလည်းဆင်းရဲပြုတဲ့မှာလည်းဆင်းရဲပြုပြီးတော့လည်းဉာဏ်ဤဆင်းရဲစစ်ဆေးပြီးတော့အဲကောင်ဇီကမနောကနေဆင်းရဲအောင်ကျင့်ရပါလေဒါကြောင့်ဆင်းရဲဆင်းရဲပြီးတော့လည်းကောင်ဇီကမနောကနေကသုံးပါးတွေကို င်ကြယ်စေမယ်သုသင်ရှင်းနေမယ်လုံးစုံပြီးအာထုလေလို့ဆရာဟုလားဘုရားစွာဘုရားဟောတာပြီးပါလေတသမတရားတရားသာဟုလားဧဝံသစ္စဝေကိတာပစ္စဝေခိတောအခါယကာမံပရိသောရတာမိဒီကာမံပရိသောရတာမိမနောကာမံပရိသောရတာမိတိဧဝံဟိရာဟုလသိက္ခိတဝဧဝံဟိတေရာဟုလသိက္ခိတဗံရာဟုလစိတ္တယဟုလတသမထိုသို့ဖြစ်သောကြောင့်တသမထိုသို့ ဒီကာလကရောနောင်နာကကာလမှာယခုမြမောကာလမှာရောသင်္ကြန်၍သင်္ကြန်၍ကာယကံဝစီကမနောကံတို့ကိုသင်္ကြန်ရသောကြောင့်သင်္ကြန်စေရသောကြောင့်ေသင်မိဧဝံဤသောတခိတာဘံသုံးပါးဤသစ္စေကိတာသစ္စေကိတာသင်္ခြင်းသင်္ခြင်းဖြင့်ကာယကမ္မကာယကမ္မကိုဝစီကမ္မဝစီကံကိုမနောကမ္မမနောကံကိုပရိသောရတံသင်္ကြေစီအာဤတိဤသောနှလုံးသွင်း၍သိကိတာဘံသုံးပါးဤ အဲဒီလိုစဉ်းကျင်စဉ်းကျင်ပြီးတော့ငါအာရမစီကမနောကံတွေကိုသင်ကြားကျင့်ပါမယ်လို့အဲဒီလိုသောက်တည်ပြီးကျင့်ပါလို့ပြောတာလောဝါဒမလာရိကရာလောဝါဒသုံးတာသုံးအဲ့ဒါကိုပဲသုံးပါပဲဉာဏပရိသတ်တွေလည်းအဲဒီလိုပဲရှင်းရမှာရသော်ပြသုံးပါဘုန်းနဲ့ဆိုင်ပါတယ်သောဖြစ်သောကြောင့်ဒီကာလကရောနောင်ကာလမှာရောဒီကာလမှာရောရာသူများတွေသူတော်ကောင်းတွေသူတော်များကာယကပစီကမနောကတွေကိုသင်ခြင်းသင်ခြင်းပြီးတော့ သုတ်သင်ရစင်ကြယ်စရာသောကြောင့်လို့ဆိုပြီးသောကြောင့်ငြိမ်၍ငြိမ်၍ကာယကံဝစီကံမနောကံတို့စင်ကြယ်စေနှလုံးသွင်း၍အာထုယာနိဒါဟုလာအာထုကဆိုလိုပဲခုပုဂ္ဂိုလ်တွေပြောအာထုအောင်သုဘဖြစ်သောကြောင့်ကာယကံဝစီကံမနောကံတို့ကိုသင်ញင်၍သင်ញင်၍သင်ကြယ်စေသည်ဟု ဆင်ញင်၍ဆင်ញင်၍သင်ကျဲစေမည်ဟုနှလုံးသွင်း၍ရှင်သုံးရမည်ဘုဖြစ်သောကြောင့်အာယကံဝစီကံမနောကံတို့ကိုသင်ញင်၍ဆင်ញင်၍သင်ကျဲစေမည်ဟုနှလုံးသွင်း၍ ဆုံးရမည်။မြတ်စွာဘုရားသာဟုလာကိုဟောရတာပြီးဟောရတာစကားလဲအလုံးသောသာသနာလုံးနဲ့ဆိုင်ပါတယ်အမှန်ကောင်းပါတယ်ဒါကြောင့်မို့မာသောဗမင်းကြီးကဒီဥစ္စာကြီးမွန်တာသာသနာကြီးစွာတည်တာညောင်းမယ်တဲ့အမှန်ကောင်းတယ်တဲ့သူစိတ်ထဲတော့ဒီပုဂ္ဂိုလ်သူသဘောကျတယ်ကျောက်စာထဲမှာရေးထားပါအဲ့ဒါကသုတ်သုတ်ပါနောက်ပြီးတော့ဘာဟုလာပုတ်ဆိုတာတစ်ခုရှိပါတယ်သုဒ္ဓနိဗ္ဗာန်မှာရာဟုလာသုတ် ဒုက္ခလည်းကောင်းပါလားဒုက္ခလည်းသုံးပါတော့သူကတော့သက်ဆိုင်ရေရောကမ္မထာနေရောသူကသုံးပါပဲသူကခုနကဥစ္စာကတော့ပီလာနဲ့ပို့ပြီးတော့သက်ဆိုင်ပါတယ်ခုနကဥစ္စာခုနကဒုက္ခအဲဒီရာဟုလာဒုက္ခလည်းမြတ်စွာဘုရားရာဟုသင်ရာဟုလာကိုမကြမကြဆုံးမဩဝါဒပေးတဲ့သုံးပါမလေးသင်္သာမဏေဖြစ်စဉ်က ညာနာဖြစ်ပြီးတယ်မဟုတ်ဘူးညာနာဖြစ်ပြီးတယ်တော့ညာနာသဘာမရခင်ညာဖြစ်ပြီးမကြခင်မဲ့ညာနာဖြစ်သွားပါတယ်အဲဒီကြောင့်လုပ်ပြီးဟောရမှာအဲဒီမှာသုသာရလောဘရာသုံးဆိုတာကိုဟောပြီးတော့အဲဒီတရားနာရင်လည်းညာနာဖြစ်သွားတာမနနေသားကနေစဉ်းစားနေပြုတာအသက်20မှာညာဖြစ်အဲဒီအသက်20ညာဖြစ်တယ်သဘာမရသေးခင်မှာလို့ညာနာဖြစ်တယ်အဲဒီညာနာဖြစ်ပြီးတဲ့အောင်ကိုလည်းဒီလိုမှကြားတယ်ခဏခဏ မြတ်စွာဘုရားအဆုံးအမပေးတဲ့သုံးတဲ့ရာဟုလသုတ်လို့ခေါ်ပါတယ်အဲရာဟုလသုတ်ကတော့ပစ္စည်းဝိနသံဝါဒနာဝဇာနာတိပါဏိသံဥပါဒာရောမနုဿနံပစ္စည်းပစီတော်တရားရာဟုလစိတ္တရာဟုလဝိနသံဝါဒမပြတ်သူတော်ကနေရခြင်းကြောင့်ပါဏိတံပညာရှိဖြစ်သောအသင်္ဆရာကိုနာဝဇာနာတိမထေမဲ့မြင်မ ပဲရှိပါ၏လောကအရှင်မြင်မသေးပဲရှိပါ၏လောသူဆိုတာသွေးကစားတော့ဒုနဲ့ဒုနဲ့မနာယူသေးတယ်ကြောက်လို့လည်းဒုဒုကယူသေးတယ်ကိုင်းငယ်ချင်းချင်းရှိပါတယ်ငယ်ငယ်ချင်းချင်းရှိပါတယ်အတူနေလာတာကြာပြီဆိုလို့ရှိရင်ဒုနဲ့ဒုနဲ့မယူသေးတာတတိကလည်းဆရာမယူသေးတာဘူးသာသမီကလည်းမိဘကိုမယူသေးတာဘူးမိတ်ဆွေချင်းချင်းလည်းပဲမယူသေးတာဘူးမထင်မဲနဲ့အောင်းမိရတယ်အချင်းချင်းသေးရတယ်ဒုရဲ့အကြောင်းဒုံသိသွားတဲ့ခါကာလကြလို့ရှိရင်အဲ့ဒီအချင်းချင်းသေးရတယ် ဖြစ်နေတယ်မြင်လာတယ်လို့ကောင်းတဲ့ဥစ္စာတွေတော့ဒါတွေပယ်ထားပြီးတော့မကောင်းတာတွေမြင်ပြီးတော့ရှင်းရှင်းသေးတယ်လူလောကမှာဒိန်အောင်တွေသူသာရှိကြတာဒါတွေကတော့ဒိန်အောင်ရှိတဲ့ပုဂ္ဂိုလ်တွေလက်တွေ့တယ်လို့ပထမအစတော့လည်းလူနဲ့လူနဲ့မနာလေးညာပြုပြီးတော့ကောင်းတဲ့သက်သာကြီးတွေပြုကြတာပဲဒါပဲမဲ့လို့တော်တော်ကြတော့တူတူတို့ကြအပြည့်တွေမြင်လာတာပဲ ယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကလည်းမိန်းမဖြစ်တဲ့ပုဂ္ဂိုလ်ပေါ်မှာသင်မြင်သေးတယ်မိန်းမဖြစ်တဲ့ပုဂ္ဂိုလ်ယောက်ျားဖြစ်တဲ့ပုဂ္ဂိုလ်သင်မြင်သေးပြီးတော့ဖြစ်တတ်တယ်လို့အဲဒါညှို့နေတဲ့ပုဂ္ဂိုလ်လည်းရှိတာပေါ့ဒါပေမဲ့လို့သင်္ကြန်သွေးတွေအကြောင်းပြုပြီးသင်မြင်သေးမှုတွေဆိုရှိတယ်အခုကတော့ရာဟုလာရာဟုလာရှင်သာမဏေလေးကိုသင်္သာရိပုတ္တရာကဥပ္ပဇေဖြစ်နေပြင်ပြုပြီးတော့ပေးတာတော့ဥပ္ပဇေနဲ့ဒီလိုကနေဥပ္ပဇေသုံးမဩဝါဒတွေနာခံပြီးတော့နေရသွားရလာရနေရဆင်ရဥပ္ပဇေပြန်နေဒီလိုကသွားနေရတော့ တူကနေပါများလာတဲ့ခါကျဆရာရဲ့အပြစ်တင်ရင်းဆရာရဲ့အကျိုးကြောင့်နေပြည်တာများသိပြီးတော့ယုံမသိမထင်မမြင်ပြုတာတာရှိတော့ဒါဟုလာကတော့မပြုပါဘူးပြုစီကမြတ်စွာဘုရားအဆုံးအမဝါဒပေးဒါလည်းတခြားကြောင့်မဟုတ်ပါဘူးတပါးသောပုဂ္ဂိုလ်တွေဒီလိုအပြုမှာဆိုလို့ရာဟုလာကိုသံပြအနေနဲ့ရာဟုလာကိုဩဝါဒပေးခဲ့တာ သာသနာလုံးအတွက်ပါပဲသာသနာလုံးအတွက်ရှင်ဒီညာနေအတွက်ကိုလိုသိခဲ့တဲ့ဟောတာကတည်းကသိသိကူးရမှုအဲသာတော်ဖြစ်တဲ့ညာဟုလာကိုရှင်းရှင်းကြကြပြီးတော့ဆုံးမခဲ့တယ်ဆိုတော့တခြားသောပုဂ္ဂိုလ်တွေလည်းပဲရိုးသူတွေလေးစားစားလိုက်နာဖို့နဲ့ဆိုတော့သာတော်ဖြစ်တဲ့ညာဟုလာတွေကိုသိချင်ကြရနာဆုံးမခဲ့တာပဲညာဟုလာစိတ်သားညာဟုလာဗိဏတံဝါသာမပြတ်ပေါင်းတဲ့ဆက်ဆံရခြင်းကြောင့်ဝါဒီလိုကကြာစီပါနေရခြင်းကြောင့် မာနိတံပညာပညာရှိဖြစ်သောသင်ရဲ့ဥပ္ပေဇေဆရာရှင်သာရိပုတ္တရာသာရိပုတ္တရာမထေရမြတ်ကိုသွန်သင်သည်နာဝသနာသည်မထေရမြတ်မပြူပဲအထင်မသေးပဲရှိပါ၏တော်မြတ်စွာဘုရားဒုသနာလူတော်ဤဥက္ကာဒါရောသီမိရဆောင်ကိုသွန်ညိပြသူနှင့်တူသောသာရိပုတ္တရာကိုဆရာသင်သည်ကစ္စည်းသောနည်းအပ္ပစီတော့ယူသည်အပ္ပါ၏တော် ပါဠိပုဒ်ပြတာမညပုဂ္ဂိုလ်မဟုတ်ဘူးတဲ့သူအပေါင်းတွေကိုစီမိတဲ့တော်ကြည်ထောပြတာနဲ့ညမောင်မွေထဲမှာပြီးသွားတဲ့ပြေတော့ကမိရှုလို့ခေါ်တယ်မိတဲ့ကျိုးတွေပါတယ်မှာသတင်းကြပါတယ်ဘုညာတော့မြင်တော့မမြင်ဘူးကျိုးညမောင်တဲ့ခါကလာအဲဒီမှာမောင်နဲ့တက်တဲ့ခါကျတော့မိရှုပြီးပြီးတယ်လေသမာဝါစာပြေတော့မှဆိုလို့ရှိရင်ဒါရှိတာပဲရှင်မြင်နဲ့ထွက်တော်မူတော့တော်မှာပြီးမိရှုပြီးပြီးတယ်ထွက်တာပဲရှုပြီးပြီးတော့ ရာကောင်းသမုံများစွာတွေတခါတည်းဒိန်ဒိန်ထုံးပြီးတော့ဆွဲရတာကိုခုအနေနဲ့ပြောလို့ရှိရင်တော့အဲ့ဒီမိကောင်းကြီးတွေထိုးတာနဲ့အတူတူပါပဲ။နောင်ထဲမှာမမြင်ရတဲ့လူတွေကိုမြင်ရအောင်လို့သုံးကြောက်သောပုဂ္ဂိုလ်ကအဲ့ဒီမိကောင်းကြီးတွေများထိုးပြီးတော့ပြရခဲ့တယ်။သင်္သာရိပုတ္တရာကသစ္စာတရားကြီးသာသနာတော်မှာမသိနာမလဲတဲ့ဉာဏ်မပြည့်စုံတဲ့ပုဂ္ဂိုလ်တွေကိုအသိလိမ်မှာဉာဏ်ပြည့်စုံတော့ညွှန်ပြနေတယ်။ဒီမိရတော်ဤထုံးပြနေတဲ့ပုဂ္ဂိုလ်ကဒီပါတယ်။ ဘုရားမှာတပါးဆိုလို့ရှိရင်ရှင်သာရိပုတ္တရာဟာအဲညာကြီးဆုံးပဲသာသနာမှာအပိလိမ္မာတွေကိုဘုရားမှာတပါးဆိုရင်သူကတာဝန်ခံပြီးတော့ဟောကြောသင်ပြနေတာပဲဒါကြောင့်လောကနာလူတွေဥပါဒါတော့ဒီမျိုးဆောင်ကိုညှိထွန်းရပြသူနဲ့လာတူသောသာရိပုတ္တရာကိုဘုရားသင်ပြီးကစ္စည်းသို့နိပ္ပစီတော့ ရိုးသေးပြွပါရတော့ရိုးသေးလေးလေးနဲ့နဲ့ပြည့်လားပြေးပါတယ်ရာဟုလာသာမေလေးကပြေးပါတယ်ဘုန်းကြီးသားကစပြီးတော့ခဏခဏပဲသာမေးတာပြေးနေတာပဲသူကနာဝဇာနာနာဟံဘိဏသံဝါသာဝဇာနာမိပဏိသုဘာဒါရောမနုဿာနာနေသံပတိတော်မယာဗန္တိမြတ်စွာဘုရားဟာကျွန်ုပ်သည်အံရာဟုလာမည်ရှိတော့ကျွန်ုပ်သည် ဘိနသံဝါဒအမြဲမပြတ်အတူတကွနေရခြင်းကြောင့်ဗာဏိတာပညာရှိဖြစ်သောဥပ္ပဇေဆရာများကိုအာကျွန်တော်ဒီနာမသာနာမိမတင်မဲ့နေမပြုပါရှင်ဗျာသစ္စာဗျာလူတော်ကနေရတာကြားတဲ့အတွက်မတင်မဲ့နေပြီလားဆိုမပြုပါဘူးဆိုတဲ့အကြောင်းကိုပြေပါတယ်မနောတာနာလူတွေဥပါဒါရောစီမိဇံ ရှိထွန်း၍ကြာတော်သူနှင့်သူတော်မူသောဥပ္ပဒေဆရာများကိုမရကျွန်တော်ပြီးနိစ္စမြဲမပြပါစီတော့အယုသည်လေးမြန်ပြုပါပါရှင်ဗျာတရားတော်မဟုတ်ပါဘူးသူသူယူရမှုလေးစားမှုဆိုတာဒီဘဝကြီးကြီးပါတယ်ဒါဆိုတရားဒီနေရာမှာဘောဝါဒပေးထားပါတယ်သာနုပလာပါမိဘအိမ်ကနေပြီးတော့ရောက်ခမအိမ်ကိုဆောင်ယူလာတဲ့ရောက်ခါကကျွေးမကလေးများလို့ရှင်းရမယ် ဒီတော့မင်္ဂလာဆောင်တယ်ဆိုလို့ရှိရင်မျိုးသမီးကမျိုးသားအိမ်လိုက်နေရတယ်ကိုလည်းလိုက်ရတာရှိတော့ရှိပါသမားပြင်မှာအဲရောက်ခါသာဖြစ်တဲ့ချွေးမအစ်ရောက်သွားတော့ယူနေတယ်ရောက်ခမတွေရောက်ခမရှိတော့ ဟာရောအမိရောအကုန်လုံးယူနေတယ်ဒါတွေမကဘူးအဲ့ဒီကမွေးထားတဲ့သေးလေးကြောင်လေးတောင်မှယူနေတာရောက်ပါသားနောက်တော့တော့ကြာသွားပြီဆိုတော့ရင်းနှီးနှီးဖြစ်သွားတယ်အဲ့ဒါဘယ်သူမှမယူသေးတော့ဘူးတဲ့ဒီမှာဒေါကမာတွေလည်းသူအော်ချင်းအော်ဆိုချင်းဆိုဆက်ချင်းလည်းလောက်တာပဲတဲ့ကြာသွားတော့ယောက်ျောင်းတယောက်ပြီးသွားတော့ယူသေးတော့ဘူးတဲ့ ယောက်ကမအိမ်ယောက်ကသာချွေးမအသိကလေးလိုပဲယူသူသိနေရမယ်ဒုံနဲ့ဒုံနဲ့ဆက်ဆံရရရာဟုလာကိုဇာဖြစ်တဲ့ရှင်သာရိပုတ္တရာယူတွေကိုပြောတဲ့စကားရှင်သာရိပုတ္တရာကမဟုတ်ဘူးသိတဲ့ပုဂ္ဂိုလ်ကဒီလိုဆရာသမားစီနဲ့ပေါင်းနေဆက်ဆံယူရမှာသတင်းသုံးပေါ်ချင်းချင်းလည်းပဲဒုံနဲ့ဒုံနဲ့ယူရမှာပဲငယ်တဲ့ပုဂ္ဂိုလ်ကြီးတဲ့ပုဂ္ဂိုလ်စီယူရမှာအဲ့ဒါအတူနေရောက်ခါသာဆိုလို့ရှိရင်တော့တူတူယူသေးပါတယ်ကြောက်ရွံ့ပါတယ်ဆိုကြတော့တယောက်နဲ့တယောက်နဲ့ပြီးသွားပြီအကြောင်းအကြောင်းတွေပြီးသွားပြီဆိုရင် တဲမြူသေးကြဘူး။ရာထဲမှာလည်းအင်းသူအင်းသားတွေဒီလိုပဲတူတူယူသေးသေးစင်ကြနေသွားဖို့အရေးကြီးပါတယ်။တော့ကြတဲ့တူကြောင့်တူပြီးသွားပြီဆိုလို့ရှိရင်အဲ့ဒါတင်နေသေးပြီးတော့မယုံမသေးဒုက္ခတွေအဲ့ဒါတွေကဒီနေ့ကျရင်ဒုက္ခတွေတယ်ပြီးတော့သူနေကြလဲပညာရှင်ဥဒ္ဒဝါဒသိတာဥဒ္ဒမှာအတူနေကြလို့ရှိရင်ပညာရှင်လောကသမသတိကိုတောင်းပါတဲ့ ရှင်မြင်ပေးရတယ်ဘာပါဘူးလားယူနေကြလဲမမကွဲအမြဲယူသေးလေအောင်အစင်မပြယူသေးတဲ့ပုဂ္ဂိုလ်ယူသေးပြီးတော့နေပါလေလို့ဟောတာကမှကောင်းပါလေနာမည်ကျေးဇူးများပါလေသစ္စာရင်မနိုင်ယူအဲ့ဒီပါမန္တမေကြလဲဝရမန္တပညာရှင်အထင်သေးရရှိမန္တမေကြလဲဝရမန္တပညာရှင် အရှင်သေးရရှိအတူနေကြလင်ပညာရှင်အရှင်သေးရရှိပရောဟိတာဘောရကလံပါသတိသေရာသေရာသေရာ သူငေကြလို့ရှိရင်ပညာရှင်တောင်မှပညာရှိတောင်မှအပြင်းပြင်းသေးတာဒီသာမန်ပုဂ္ဂိုလ်ဆိုတော့ပြောကြမရှိဘူးရေးကြည့်တာကတော့ယူသေးလေးကပြုလိုက်တဲ့ပုဂ္ဂိုလ်တွေပိုရေးကြည့်တာပေါ့လေကိုယ်ရဲ့အဲလက်တွေမှာရှိတဲ့ဆရာသမားတွေ ကိုယ်ရဲ့သက်သိက္ခာကြီးတဲ့ပုဂ္ဂိုလ်တွေအဲဒီလိုပုဂ္ဂိုလ်တွေသိက္ခာသာတော့ယူသေးတဲ့နောက်ကြလို့ရှိရင်မလို့မဖြစ်ဖြစ်တတ်တယ်တဲ့ဒီနေ့ကြာရင်ပညာရှင်းဝင်ပေးရပြီအတူနေအတူနေကြာလဲမကွက်တဲ့ယောက်ကာသာသိက္ခာသာကလို့မပြတ်ဖဲနဲ့အမြဲယူသေးတယ်သူနေကြလဲမူမကွယ်အမြဲယူသေးတယ် နေကြလဲမူမကွယ်အမြဲอยู่သေးလေသူနေကြလဲမူမကွယ် နာဖြစ်နေတယ်အောင်ကြံ့ကြံ့ဩဝါဒပေးနေဒီပုဂ္ဂိုလ်နဲ့ဆိုင်ပါတယ်အကုန်လုံးနဲ့ဆိုင်ပါတယ်သစ္စာကာမဂုဏေဣတဝါအပိယရုပေမနောရမေသစ္စာရေးဩဝါဒပေးပြီးတော့အရေးကြီးတဲ့ကိုယ့်ရဲ့ရွယ်ချက်တုံကအဆုံးတိုင်အောင်အားထုတ်ကြရညကြားတယ်သစ္စာကာမဂုဏေဣတဝါအပိယရုပေမနောရမေသဒ္ဒယာကရအနေကမအဒုက္ခသံဃရောဘဝအာဟုလစေပါယဟုလပိယရုပေ ဖြစ်ပွယ်သဘောရှိကုန်သောသစ္စာကာမဂုဏ်၅ပါးသောကာမဂုဏ်တို့ကိုဣတဝါဆွန့်ပယ်ခဲ့၍သရာလူပေါင်းမှနိခာမထုတ်ခဲ့၍သင်သည်ဒုက္ခသန္တာကြောဒုက္ခ၏အဆုံးကိုပြုသည်ဘဝဖြစ်ပါလိမ့်တော်ဖြစ်ခင်နေတဲ့ဘဝဖြစ်တဲ့ကာမဂုဏ်တွေကိုဆင့်ပြီးတော့ထွက်လာတယ်ရမ်းပြူလာတယ်စဉ်းစားနေပြီးရမ်းပြူပြီးတော့မလုပ်ဖို့လောက ပြင်းနေတဲ့ဘုရားတဲ့ကာမဂုဏ်တွေတွန့်ပြီးတော့ထွက်လာတယ်ရွယ်ချက်သိကြစဉ်းစားကြည့်အမြဲကိုသိရတာလုံးမြောက်ဖို့အဲဟိုရင်းနာခြင်းသိခြင်းသာရှိတော့ဆင်းရဲတွေအကုန်လုံးကိုငြိပြီးဘာကိုရလာရွယ်ချက်ပဲဒီတင်နည်းနဲ့ဆိုရင်သာသာကောင်းသာပေါက်နေထိုင်ကောင်းရုံနဲ့တော့လကားပဲဘာမှမလုပ်ဘူးအဲရာဟုလာငငယ်လေးကနေပြီးတော့ဉာဏ်သာမေပြုလာတော့ဒါလည်းတော့မြတ်စွာဘုရားကပြုပြီးတော့သူကသူ ပထမရှင်သာမေပြုလာတာတော့ငွေတောင်းရင်းနဲ့ရှင်သာမေပြုပေးတာအဲ့တော့ကာမုံကနေပြီးထွက်လာတာဘယ်နဲ့ထွက်နိုင်မလဲလို့မေးကြရှိတယ်ဒါပေမဲ့လို့ကောင်းရရှိနိုင်တဲ့ကာမဂုဏ်တွေကိုအဲဒီရှင်သာမေပြုပေးတဲ့ကံသဘောတူတော့ကထွက်လာတယ်ပြီးပါတယ်တဲ့နောက်တစ်ခုကဘဝသံဃာအိန္ဒိယမှာအိန္ဒိယတွေမှာဒီလိုသောထွက်ရတယ်များလာပြီရဟုတ်လားတဲ့ဘုရားလောင်းတဲ့ဒီကသောထွက်ဆိုတာများလာပြီ အဲဒီလိုတော့ထွက်လာတဲ့ခါဒီမှာသူ့မင်းစိတ်ကတော့ထွက်လာသူ့တည်စိတ်ကတော့ထွက်လာစိတ်ကနေသက်ပါကောင်းတဲ့ရူပါယုံနေသဒ္ဒါယုံနေကန္နာယုံနေရတာယုံနေကုသပါယုံနေအလုံးစုံကာမဂုဏ်တွေသိတဲ့မဲ့တွေညာတော်တွေကိုသွန့်ပြပြီးတော့တော့ထွက်လာခဲ့တဲ့ဘဝတွေညာပြီလောကကနေပြီးတော့ထွက်လာတယ်ညာတယ်အဲဒီလိုတော့ထွက်လာတဲ့အခါဘာလို့တော့ထွက်လာတာလဲအမြဲဝဆင်းရဲအဆုံးမှုကြောင့်ကိုညင်လာခြင်းမြင်ခြင်းကင်းတဲ့နိဗ္ဗာန်တရားရအောင်လို့ပဲတော့ထွက်လာတယ် သို့တော်လည်းပဲဒီစေသောဘွားတွေကတော့သက်သာတာတွေကတော့ဗာရင်ကြီးကုလိုပြည့်လောက်ပဲမအောင်မြင်ခဲ့တဲ့အချိန်ကလည်းမကြသေးဘူးအခုဒီတစ်ခါတော့ချင်းဗာမယဝဆင်းရဲရဲ့အဆုံးရအောင်သင်ရှင်းပြီးတော့လာဆုံးရအောင်ရှင်းပြီးတော့ဆိုတဲ့အနေနဲ့ဟောရတာဒီလမ်းဆုံးရောက်အောင်တရားထုတ်ပါလို့ဒီတရားဟောရတာနဲ့သုတ်တရားပြီးတာဘုံပဲသွားတော့ဆွဲလာသင်မှာဆင်းရဲဆုံးပါစေ ကာမဂုဏ်တွေပဲဖာပြီးတော့သင်တော့ဆက်လာပြီတဲ့ခြေခြေတော့ဘွားတွေကတော့ဆက်လာပြီသူ့ဘွားလည်းပဲအဲဒီရွယ်ကြအားဖြင့်တော့အဲဒီကာမဂုဏ်တွေအကုန်လုံးသွတ်ပြရရောက်ပါလေသင်္သာမဏေမပြုဘဲနဲ့လူလောကမှာနေမယ်ဆိုလို့ရှိရင် ကိုရောနာမင်းကြီးကွယ်လွန်တဲ့အခါသူမင်းဖြစ်မှာပဲမင်းလုံးလေးပဲမင်းဖြစ်တဲ့ဆိုရင်ကာမဂုဏ်တွေတော့အတိုင်းမသိပြည့်စုံမှာပေါ့အဲဒီဒုက္ခအားတွေတော့မပြည့်စုံမှာပေါ့အဲဒါတွေသွန်ပြည့်ပြီးတော့သိချင်းသင်္သာနေပြုလာတယ်တဲ့ကာမဂုဏ်ပဲခွာတော့ထွက်လာပြီဘာကြီးရဲ့ကျတော့မေဖို့နိဗ္ဗာန်ရောက်ရပဲဘာကြောင့်ဆင်းရဲလို့အခုဒုံလဘတွေသင်္ဃာဟုတ်ကြတယ်လှလို့ဝေးရတာမဟုတ်ဘူးဘုံကြည့်အောင်လည်းလုပ်ရတာမဟုတ်ဘူးကျော်လို့မဟုတ်ဘူး သင်္သာနေပြုရဟန်းပြုတာလေဆိုတာ။နာမယဝဆင်းရဲကလွတ်မြောက်အောင်လို့အကြောင်းညွှန်မယ်ဆိုရင်သင်္ဃာဝတ်နေတဲ့အတွင်းတရားထုတ်လို့ရာထမေရာထကိုရောက်ရဟနာဖြစ်သွားရင်အကောင်းဆုံးပေါ့။အာနာဖြစ်သွားရင်အကောင်းဆုံးသူကလည်းအဲဒီလိုရဟနာဖြစ်မှကြောက်ကျင်တယ်ကြောက်နေအောင်ပဲ။ဒီနေရာတော့ဘုလိုကြောက်ကျင်ကြောက်နေ။သူကလည်းအင်္ဂါသူတွေကလည်းအဲဒီလိုရဟနာဖြစ်သွားမှတွေးရင်တွေးရင်လို့ဆိုတော့လေခုနေတော့သိခဲ့ပါလေသူက။ သိတော့မဆိုးရင်လည်းဆိုတော့လည်းသူတို့မဆုံးပါဘူးကွာ။ဘုန်းကြီးကတရားမခွာရ။အဲရည်ရွယ်ချက်ကလည်းဒီဟာတစ်ခုရောက်အောင်လို့။ဒါမျိုးဝစင်းကတခါလဲအဆုံးရအောင်လို့ဒီမှာစင်တာနေကျူရရန်ပြီးကြတယ်။အခုမရောက်သေးလည်းနောက်ရောက်မှာပေါ့လေ။ဘာလို့မြည်တော့ဖြစ်မှာပါ။ဒီမှာရောက်လာတော့ဒီစီသောဘဝတွေကလည်းဒီလိုတော်တော်ကတာတင်များဤဒီခါတော့ဖြင့်အဆုံးတန်အောင်ပင်အာထုတ်ပြီးတော့ဆိုတဲ့အနေနဲ့ဩဝါဒပေးတာတဲ့ဒါလေးတစ်ခေါက်ပါလေ။ကာမဂုဏ်ပဲခွာတော်ထွက်လာ။ သာဝပဲသွားပြီးရှင်ဟန်ပြုတာကမ္မဋ္ဌာန်းကြောင့်ရောက်လာတဲ့ဒီပုံမှာပဲကောမဆောင်နေမပြုဝင်မယ်လို့ရှင်ဟမပြုနိုင်ဘူးလေကမ္မဋ္ဌာန်းကြောင့်ရောက်လာတဲ့ဒီပုံဒီနည်းပဲတရားသူရအောင်လာတာကပြောလို့လာကာမဂုဏ်ပဲခွာတော့ထွက်လာသင်မှာဆင်းရဲဆုံးပါစေဆိုရမယ်ကာမဂုဏ်ပဲခွာတော့ထွက်လာသင်မှာဆင်းရဲဆုံးပါစေကာမဂုဏ်ပဲခွာ ပေါ်ထွက်လာသင်မဆင်းရဲဆုံးပါစေကာမဂုဏ်ပဲကွာပေါ်ထွက်လာသင်မဆင်းရဲဆုံးပါစေ Thank you. အောင်အာထုပါလေနောက်မပြန်နဲ့လို့ဆိုလိုပါတယ်ရှိတာသွားပြီးတော့လမ်းဆုံးတရားသွားပြီးတော့လို့ဆိုလိုပါတယ်လမ်းဆုံးတရားသွားတော့ကျင့်စဉ်တွေဘာလို့ရမလဲဆိုမိတ်ဒီဝဇ္ဇပုဂ္ဂလရာနေမိတ်ဆွေကောင်းတွေညီရလိမ့်မယ်ကလျာဏမိတ်တာပုဂ္ဂိုလ်ညီရလိမ့်မယ်ပါဏိသဗေသနာသနာတော်ကြောင်းလေးတွေလည်းညီရလိမ့်မယ်မိတ်ဒီဝဇ္ဇပုဂ္ဂလရာနေပါဏိသဗေသနာသနာဒုဝိတံအပ္ပနိသောတာအတ္တင်မျိုးဟောဤဘောဇနေအသာသာသုံးဆောင်နေမှာလည်းအတိုင်းရှိ ပြီးတော့လိုပါလိမ့်မယ်တဲ့ဒါကြည့်ရမယ်လားစဉ်ဒီဝရေပိဏပါတိသတိစီဝေနာသနေသွန်သင်္ကကြောင့်သေအိရနေကြဒီလေးပါပဲသေတုသနမကာတိအဲ့ဒီဒါဝတ္ထုတွေမှာလည်းဒီလေးပါမှာလည်းပဲတတ်မဲ့ခြင်းမပြုလိမ့်နဲ့တဲ့မာလောကပုရကုဏရာဂမိလောကပြင်းပြင်းရှိတဲ့လောကယုံနာနေအဲကိုပြုနေရတဲ့လောကတွေအများမလားနဲ့ နောက်ဘဝပြန်မဖြစ်သေးနဲ့ဘဝတည်းမဲ့ရာတည်းမဲ့ရာတို့ရောပြိနိဗ္ဗာန်ဆောင်ညံမယ်လို့ဆိုလိုပါတယ်ဒါကလည်းကျင့်စဉ်ပြသေးတာပါပဲလားညံမယ်လမ်းစဉ်ကိုပြကျင့်ဖို့အလုပ်တော်မဟုတ်သေးဘူးလို့လမ်းစဉ်ပဲအိတေသသတုကလျာနေပန္တင်သပြေနာတနံဝိဝိတံအပ္ပနိဂောတံမတ္တင်ညူဟောဟိဘောဇနိရာဟုလစေတယာဟုလကလျာနေမိတ်တိမိတ်ကောင်းဆွေကောင်းတို့ကို ပဇတ်တူဝဲလေတော့ဒီကောင်းဆိုတော့နေကိုရမယ်ဒီကောင်းဆိုတော့ဆိုတာပြီးရောကရုဘာဝင်ရောဝဒ္ဒါသဝသနေခံမောအစရှိတဲ့ကိုယေရှုနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကမိကောင်းဆိုကောင်းနေပြီးရောပြတ်ပေါ်ပုံလေးရှိရမယ်ဒီကမိတ်ဆွေရမိတ်ဆွေဆိုတဲ့နေမှာတော့ဆရာပါပဲဆရာသမားအာဟုရပြည့်တဲ့ပုဂ္ဂိုလ်ပြတ်ပေါ်ပုံလေးပြည့်စုံတာပြတ်ပေါ်ပုံလေးရုပ်တနေတာကိုပြောတာမဟုတ်ဘူး ကိုယ်ယူရလို့လို့ရှင်းဖွယ်ဗျာပြောတာပေါ့ရှင်းစရာကောင်းတဲ့ပြညိုစရာကောင်းတဲ့သီလအသက်ရှိတဲ့ကိုယ်နဲ့ပြည့်စုံရအောင်သီလကာယကံဝစီကံဘုံမှုနှုတ်မှုတွေမှာစောင့်စည်းပြီးကောင်းကောင်းဝင်ကျင့်နေလို့သီလဘက်ကလည်းပြညိုစရာကောင်းတယ်သမာဓိဘာဝနာအလုပ်တွေကိုလည်းနှလုံးသွင်းအားထုတ်လို့ပြညိုစရာကောင်းတယ်ပညာဘာဝနာအလုပ်တွေကိုလည်းအားထုတ်လို့ပြညိုစရာကောင်းတယ်သီလသမာဓိပညာဂုဏ်သိက္ခာ၃ပါးနဲ့ ပြည့်စုံနေလို့ရှိရင်အဲ့ဒီတရားသမားဟာဒီပြည့်စုံရာစီကညိုွယ်ပဲချစ်စရာကောင်းတာတွေပဲပြီးတော့ချစ်ဖို့ကိုလည်းပြည့်စုံရမယ်အရေးကြီးပါတယ်တရားဘက်ကဆရာအနေနဲ့အားကိုးတော့မယ်ဆိုရင်အဲ့ဒီဆရာမှာကဒီလိုချစ်ဖို့ကိုလည်းပြည့်စုံဖို့အရေးကြီးပါတယ်ဆရာကမပြည့်စုံမယ်ဒီလိုရမှာမကြောက်ဒါတို့အလေးအမြတ်ပြုရတယ်ဘာဝနီရောမေတ္တာပွားလိုက်တဲ့ပုဂ္ဂိုလ်လည်းပြရမယ်ပြောလို့ပါပဲဝတ္တာသဝတ္တနဲ့မကြောက်ဘယ်လိုဆုံးမရရမယ်ပြည့်စုံလို့ရှိရင်အာမနာရံပြောရဆိုရရမယ် ကျိုးတာအဲဒီကျိုးစုဆုံးပါလားတဲမကြိုက်တရားဝင်လည်းလို့အပြစ်ပြောရင်တဲမကြိုက်ဘူးပြောတာကြိုက်အဲ့ဒါနေရာမကြောက်ပြောပြောမှပြေးရင်ပြောမှဒီမှာထားပဲနေချင်းချင်းပြောမှဒီမှာအပြစ်ကင်းမှာဘူးသူကဆရာကိုအားကိုးနေရဆရာကအကြည့်ကြည့်တာတွေအကြည့်ကြည့်တယ်ချက်ချင်းပြောဆိုဆုံးမှမှာပြုကျင်နိုင်ပါဒီမှာနေရာကြတယ်သူကဒါဝဇ္ဇနေကံတော့ပြောဆိုလည်းခံနိုင်ရမယ် သူများကသာပြောပြီးကိုကြတော့ပြောမခံတဲ့ပုဂ္ဂိုလ်ရှိသေးတယ်ဒါလည်းနေရာမကျဘူးသူများတော့ချင်းသူကဆရာလို့ချင်းတဲ့သူများတော့ချင်းဘာလို့ရမလဲဘာမလို့ရဘူးစသည်ဖြင့်သူများကဩဝါဒပေးဆရာလို့ဒီကနေ့ချက်ကိုလာပြီးပြောတဲ့အခါကျတော့တဲမခံမှုချွတ်ချွတ်ဒီနေ့လည်းလောက်တတ်တယ်သူကအဲ့ဒါလည်းနေရာမကျဘူးဒီလိုမဖြစ်စရာဘူးလေသူကဝတ်စနဲ့ခမောသူများကပြောရင်လည်းနားထောင်ပါသူများကချွေးညက်နဲ့ကြည့်ပြီးတော့ရှိလို့ရှိပြောရင်အဲ့ဒါနားထောင်ပါစင်္သာရိပုတ္တရာမထေရများများအဲ့ဒါသိကောက်တယ်ဘယ်လောက်ကြောင်ကောင်းလဲဆို မာရီဘုရားမင်းများကကိုရင်လေးပဲဖြစ်ဖြစ်တဲ့ကိုရင်တာကိုရင်လေးပဲဖြစ်ဖြစ်ခုခုပြပြောလို့ရှိရင်တဲ့အဲဥခေါင်းဥခေါင်းနဲ့ရိုသေကျပြီးလက်ခံပါတယ်ကိုရင်တာကိုရင်လေးကပြောစီကမူလက်ခံပါတယ်ဒီချိန်ကဇမာရီဘုရားမှတ်တယ်မဲ့ဝင်သူတို့ကိစ္စလည်းများလို့နဲ့တူပါတယ်သင်္ကန်းကကြော့ကြတယ်သင်္ကန်းကြော့ကြတယ်ကိုရင်လေးကပြောကိုရင်လေးအရှင်ပြဒီမှာသင်္ကန်းကြော့နေတယ်ပြဆိုတော့ကိုရင်လေးကိုတခါလဲလက်ဥချီပြီးတော့

သီးမခံတတ်တဲ့သဘောတွေမကောင်းဘူးလို့အဲကိုချွင်းကျသုတရာမဟုတ်တာသင်္သာဟုတ်လို့ရှိရင်လည်းပဲဒီမှာမှဟောမဟုတ်ရင်လည်းမဟုတ်တဲ့အတိုင်းတော့ရှင်းပြရပါတယ်သူကပြောရတယ်အဲငါသူများကိုသင်မြင်သေးပြီးတော့ငါတော့မှနားမလဲတဲ့ပုဂ္ဂိုလ်ကဆရာတော်ကမလားဆိုတဲ့အနေမျိုးအဲဒီလိုတော့မလုပ်ရဘူးလားဒီလိုလုပ်လို့ရှိရင်လားတရားမကြောက်ပြောဆိုလက်ခံရမယ်ဒါမြင်တဲ့သက္ကံကတ္တနည်းနည်းတော့တရားစကားများလည်းပြောရပါတော့ တို့အပြင်းအပြက်တွေကြောက်ပြောတာဒါနဲ့ဆရာလုပ်နေတာအဲ့ဒါသဘောကျတဲ့ပုဂ္ဂိုလ်တွေရှိတာအဲနည်းနည်းတဲ့ဆရာစကားတွေပြောရမယ်တဲ့သီလသမာဓိဉာဏ်နဲ့စပြီးရှင်းပုံရှင်းပြီးအာထုဘအာထုနည်းတွေနည်းနည်းနည်းနည်းပြီးခဲ့တဲ့တရားတွေလည်းဟောတာပြောရရမယ်အခုသာသနာတော်မှာတရားလက်ကနေပြီးတရားနဲ့တတိအနေနဲ့ဆက်ဆံကြတာဒီကိစ္စအတွက်ပဲကိုမသိတာတွေသူနဲ့ဆုံးမရဘူးအဲသူနဲ့ဆုံးမဖို့ညွှန်ကြားဖို့ ဒါအတွက်သိကြရတာပဲသူတို့တရားနာကြဆိုတာဒီလိုပဲဘုံမသိတဲ့တရားတွေသိရလိမ့်မယ်မကြားဘူးတဲ့တွေကြားလိမ့်မယ်နားမလဲတဲ့တွေနားလဲလိမ့်မယ်လူကြီးပဲပြီးတော့လာနားထောင်ရတာနားထောင်ကောင်းအောင်လို့ကိုယ်တင်ပွဲကြတော့ပွဲကတော့ဒီလိုမဟုတ်ပါဘူးအသေးစားရပါရမဟုတ်ပါဘူးသူစားအဲကြည့်လို့ရှိလို့ကောင်းပြီးတာနားထောင်လို့ကောင်းပြီးတာပြောစရာပါရင်ဒွန်းစရာပါရင်ဒါပြီးတာပဲပွဲဆိုတာကတော့တရားဆိုတာဒီလိုမဟုတ်ဘူးတရားဆိုတာကြည့်မှုကြံမှုရတယ်ဘုံမပြီးတာတွေသိအောင်လို့နားမလဲတဲ့နားလိုက်အောင်လို့ဒီလိုနားရတယ် ဗာမီရင်းသက္ကထာတော့နည်းနည်းတော့ကြားကြလဲဟောရရမယ်နောသထာနေနိယောဇကောအာထာနေစအရာမဟုတ်တဲ့နိယောဇနောသနိယောဇကောမတိုက်တော့နိုင်ရဘူးအကျိုးမဲ့ဖြစ်မဲ့အရာတွေလည်းမတိုက်တွန်းရဘူးတဲ့လမ်းလမ်းမားတွေမဟုတ်တာတွေလည်းမတိုက်တွန်းရဘူးအဲဒီလိုကိုယ်နဲ့ပြည့်စုံတဲ့ကလျာဏမိတ်တဲ့ဇာတိပုဂ္ဂိုလ်ကဲလို့တော့ပုဂ္ဂိုလ်ဓမ္မရာအကောင်းဆုံးကကလျာဏမိတ်တဲ့မြတ်စွာဘုရားပဲမြတ်စွာဘုရားဆိုရင် ရင်ချင်းဒိုင်းဘူးပြဒါရီဘူးပြပြီးလို့ချင်းရှင်မောက်ဘူးလားလို့ရှင်မသာသဘာတို့လို့စသည်ပေါ့လေအဲ့ဒီလိုပုဂ္ဂိုလ်တွေအဲဒီကနောက်ဆိုရင်ယဟနာပုဂ္ဂိုလ်ယဟနာမရှိရင်နာကနာကပြင်သရာကသရာမရှိရင်သောတာပန်ဒါမှမဟုတ်ရင်လည်းပဲသိက္ခာသုံးပါးရိုးသေးသေးကျင့်ပြီးတော့နေတဲ့ဘုဒ္ဓနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ပေါ့အဲဒီလိုပုဂ္ဂိုလ်တွေဟာဒါတွေဟာ ကလျာဏမိတ်တာမိတ်တိပဇတ်ပရိယာနေလျာနေမိတ်တိကလျာဏမိတ်တာဖြစ်သောမိကောင်းစေကောင်းဆရာကောင်းတို့ပဇတ်သူသီကပြုဝဲနေတော်ပန္နစ္စပြေနာသာသာရဆိုတော့ဝိဝိတံသိဉ္ဇင်သောအပန္နိကောသံနိရွေကျော်လာသုညနာရှိသောပန္နစ္စသွန်ပြကြသောတောကြောင့်ရာကိုလည်းသွန်ပြတောကြောင့်ဖြစ်သောသင်္နာသင်းစအိယာနေရာကိုလည်းပဇတ်သူပြုဝဲနေတော် ကြောင့်ကြောင့်ကြောင့်နေတဲ့မိဘပါလေ။ကလျာဏမိတ်္တမိတ်ကောင်းလည်းမိဝဲရမယ်။စိတ်ငြိမ်တဲ့ကြောကြောင့်ရလည်းမိဝဲရမယ်။အခုဒီမှာရာထုရကမဏနာနာလာပြီးတော့နေတာအဲ့ဒီလိုပဲ။ရာနှလုံးသွင်းကြည့်အောင်လို့ယူတဲ့အရာတဲမှာတော့စိတ်စိတ်ငြိမ်မှုသိမရတယ်ဘူး။ဒီလိုဒီဝင်းနေပြဲပြီးတော့နေရာတွေလည်းနေတဲ့နေရာတွေတော့သမထမ်းကြောင့်လည်းသိငြိမ်တဲ့နေရာတွေရှိပါတယ်။ဒါပေမဲ့လို့ကိုယ်ရည်လည်းကိုယ်ဆိုတော့နာယောစဉ်လေးတွေ ဆွဲလန်းနေကြရှိတော့အိမ်နေလို့ကောင်းမွေးနေနေကြတယ်ကမ္မထာကြောင့်ဆိုတော့ဗာရောစဉ်ဆောင်ချက်ကြောင်းရောက်လာတဲ့ကကြောင်းပဲကမ္မထာကြောင့်ပဲဆိုတော့သိကြရတယ်အတွေ့အတာတွေတော့ကင်းသွားတယ်သက်သာရတော့ရတယ်ဝိတ္တတွေတော်တော်ငြိမ့်သွားကောင်းပါလားနာရတော့ကြောင်းတောင်းကြောင်းလည်းမြှုပ်ရမယ်ဒါနိုင်လို့ရှိရင်တော့တကယ်တော့ရတရားအကောင်းဆုံးပေါ့လေလူနေကြတယ်မနည်းတဲ့ဓမ္မိုင်းလုံးကြီးပါလူနေကြတယ်ဝေးနေတယ်ရတယ်တော့ကြောင်းနေပါတယ်တော့ရတဲ့ကြောင်းအဲလိုကြောင်းနေအကောင်းဆုံးပါပဲ ဒီတော့ကဆိုလို့ချင်းဒီလိုကြောင်းနေခုလည်းပဲတွေ့နေရတယ်တော့ရှိပါသေးတယ်သစ်ပင်တွေပါလေးနဲ့တောတွေနဲ့တော်ကြီးကောင်းနေတယ်။တရားအထုကိုအမှန်ကောင်းပါလေ။ဒါပေမဲ့ခုနေကတော့လူအများသွားနေဝရတော့မဖြစ်ဘူး။ဘေးရတယ်တရားများတော့ခုသိညာတွေရောက်လေးရရင်တော်ရတာ။မိလေးမိကောင်းတော့ကြောင်းပါနေ။မိကောင်းဆွေကောင်းနေဆရာကောင်းသမားကောင်းနေဒီပါပါလေ။ခုနပြောတယ်။ကလျာဏမိတ်တဲ့အင်္ဂါနဲ့ပြည့်စုံတဲ့မိကောင်းဆရာကောင်းတွေဒီပါပါလေ။ ရာဟုလာအနေနဲ့ကတော့ရှင်သာရိပုတ္တရာစကြည့်တော့ပုဂ္ဂိုလ်တွေပေါ့ရှင်သာရိပုတ္တရာရှင်မသာတပါအကျေနုတာဉာဏန္တာအဲဒီလိုပုဂ္ဂိုလ်တွေပါပဲဒီလိုမှမိလေးမိကောင်းတော့ကြောင်းပါမတ္တင်ယူဟောဤဘောဇနိဘောဇနိသသုံးဝ၌မတ္တင်ယူသအတိုင်းစီကိုသိသိဟောဤဖြစ်ပါလေတော့သာအသာတောင်းနဲ့စပြီးတော့လည်း ကိလေသာတွေပွားရတာပါငယ်ကလေးဆိုတော့သာပြီးဆိုတာပေါ့လူကြီးလည်းပဲအဲဒီလိုပဲသာတော့နဲ့သာပြီးကိလေသာတွေပွားရတယ်သူကသာတော့လည်းသိပြီးတော့ပြိယာရှိတယ်ဘယ်လိုအားရင်းမှသာရတဲ့ဘယ်လိုအရာကမှတိုက်တဲ့စသည်ဖြင့်ပေါ်တယ်ဒီဘာတွေရှိတာလဲအဲဒါတွေဘာရီယာရေးကြည့်သွန့်ပေးရမယ်ကြားထုတ်တဲ့ပုဂ္ဂိုလ်ကတော့ဘာနဲ့ဖြစ်ပြီးညတာရောဆိုတော့လည်းဒီသင်္ခါယောနိတော့ဘိနာပါရံပိပေဝါမိဆိုရင်ဒီမှာ ဒီသရကနာသင်မြင်မှုရတယ်။မြတ်စွာဘုရားဟောတဲ့ဒေသနာတော်ဘာထုတ်ပြီးတော့သင်ကြားတယ်။ဒီသင်္ခါယောနိတော်ဘိနာပါဏတိသေးပါမိ။ယောနိတော်သင်သောကြောင့်အားဖြင့်ဒီသင်္ခါဒီသင်္ခါယပညာဖြင့်သင်မြင်၍ဘိနာပါဏသံသတိသောသဝေသောဘယ်ကိုသိသေးပါမိပြီးပဲပါ။ဉာဏ်နဲ့သင်မြင်ပြီးပဲ။အခုလူလောကမှာဆိုလို့ရှိရင်တော့ဉာဏ်နဲ့သင်မြင်နေဖို့မလိုပါဘူးစားကျင်တာလေစားကောင်းအောင်လုပ်ပဲတမင်ကစားနေတာပဲဒါကဘုရင်မှာဒီမှာဆရာတော်ကြီးကပြောသူကတရားတွေပေါ့စားတဲ့အခါကလားအာရီ ပฏิကူလသင်ညာဆိုတဲ့ကမ္မထမ်းပြောင်းလို့စားစားတော့တဲ့ဇာတ်ကြီးလူချပါပြအောင်လို့သင်ញင်မှုရတယ်သူကဟောတာတဲ့စားတဲ့ဇာတ်ရဆိုတာဟာမတိုင်ခင်မကျင်းတယ်လက်နဲ့ခိုင်လိုက်ကလေးကချွေးစာလေးပါလေးနဲ့အောင်းဖြစ်သွားပြီညွန်စရာကောင်းသွားပြီမကောင်းဘူးအဲဒီကနေပြီးဒီဇာရလက်နဲ့ပါနဲ့နေလိုက်လို့ရှိရင်ညွန်စရာကောင်းသွားပြီလူကံပုဂ္ဂိုလ်များတွေလူဦးရမကောင်းတော့ဘူးညွန်စရာကောင်းတယ်အဲဒီကနေဒီကဗဇာတဲ့ထဲလိုက်လို့ရှိရင်ဗဇာတဲ့ကတတွေးတွေပါတယ်နဲ့ရောသွားတယ်ဒီကဝါလိုက်တော့မှုတ်မှုကြီးပြီးတော့ ဘာနဲ့တူလဲကိုယ်ရမနဲ့တူသွားပြီ။ဒါကြောင့်လည်းဒီလိုချလိုက်တာမမြင်လို့တာပဲ။မြင်လို့ရှိရင်တော့ကိုယ်ရမနဲ့တူညွန်စရာကောင်းနေပြီ။အဲဒီကနေပြီးဒီစာဘယ်သွားတည်လဲဆိုတော့စာအိမ်ထဲမှာဒီစာညာဘယ်တော့မှမသိဘူးတဲ့စာအိမ်။ဆယ်နှစ်သားရှိတဲ့ပုဂ္ဂိုလ်ဆိုဆယ်နှစ်ပါတော့မသိဘူးတဲ့။စာအိမ်နဲ့တူတယ်။အနည်း20ရှိတဲ့ပုဂ္ဂိုလ်30ပါလုံးမသိရဘူး။50ရှိတဲ့ပုဂ္ဂိုလ်50လုံးမသိရမကြိုးရတဲ့အစာအိမ်ဟောင်းပေါ်လေ။ရှင်း ပုပ်အတိုးတွေဒီယာဒါနပုပ်ပတ်နေသူဒီသင်ကြီးတွင်းနဲ့သူဒီအဲဒီရောက်သွားတယ်အဲဒီကနေပြီးတော့တပြည့်ပြည့်စာကြည့်ညက်ပြီးတော့ရှင်ကြီးကြီးဖြစ်ပြီးတော့သွားတယ်ပြီးတော့ဒီစာဘာမှသာယာကြမရှိဘူးလို့ဒီလိုသင်ကျင်ရမယ်ဆိုပြီးတော့သူကဒါကတူကိုဟောတယ်အဲဒီကဒုက္ခပြနှုတ်ပြတတိတော်တို့ကစားကောက်လို့ဓမင်းကပဲသာနာရှင်ချင်းကြည့်အောင်ဘောရာကြည့်အောင်ဓမင်းကဒီတော်တို့ဖန်တီးလို့ရတာဗျာဒီလိုသင်ကျင်ရမယ်ဆိုရင်ပြက်ကုန်တော့ဘောလို့ဆိုတဲ့သုတ်ဆုံး ဟုတ်တယ်သူတို့လောကဘက်ကနေပြည့်ပြည့်သွားတာပဲလောကဘက်ကလည်းအဲ့ဒါတွေမလိုပါဘူးဒါတွေကတော့လောကဘက်ကတော့စကောင်းအောင်လို့တမင်ကလည်းဝါတာပကံပကံတို့ခွက်တို့အမှန်ကောင်းအောင်ပြောင်းစင်နေအောင်သရှင်းနေအောင်လုပ်ရတာကိုသပွဲနေမှာနဲ့ကြကြနေတာလုပ်ရမှာပြင်းအောင်လို့အမွန်မြတ်ပြအောင်လို့ဒီလိုပဲလုပ်ရပါတယ်ဒါပေမဲ့လို့ သာသနာတော်ဘက်ကနေပြီးသုံးဆောင်တဲ့ခါကျတော့ဒီလိုဆင်ញင်ရတယ်ဆင်ញင်ရတယ်တနည်းနည်းနဲ့ဆင်ញင်ရတယ်ဒီသင်္ခါပရိသင်္ခါယပညာဖြင့်ဆင်ញင်ပြီးပြပါပြီသူပဲသုံးဆောင်ပါပြီဘယ်နဲ့ဆင်ញင်တော့ဆိုနေဝတဘာယဒီသံကိုသားတာပျော်ဖို့မြူးလို့မဟုတ်ဘူးရတုရသားတွေမှာတော့ကိုအာရင်တွေကြည့်ပြီးတော့ပျော်နေအောင်မြူးလို့နေအောင်သာနေအောင်ဒီလို အာတုစေတွေပါလေသုံးပြီးတော့အားလည်းစားနေရတာပဲပြောမှုနိုင်မှုကစားနိုင်မှုအာမုံတွေခံစားနိုင်မှုဒီလိုရည်ရွယ်ပြီးစားတောင်းတာလည်းရှိပါလေ။သက်သာပြဤသာသနာတော်မှာစားတာနေပါတော်ရပြောမှုကိုရလည်းမဟုတ်ပါဘူး။နေဝမရာယမာယေဖို့လည်းမဟုတ်ဘူးတဲ့လောကမှာတော့မာမနာဒီကိုငါယောက်ျားပဲဟာငါအားကောင်းတယ်ဟာဆိုပြီးတော့အဲသူကကျတော့အာရင်တက်ကပြတဲ့ပုံကိုယ်တွေပို့ပြီးတော့ရေးကြည့်တာပေါ့လေအားကောင်းဆိုပြီးတော့တခါလဲအကျော်တွေပါလေကျော်သားတွေပါလေ အဲဒီမှာသွန့်အောင်တအောင်ဆိုပြီးဘယ်လိုစားစားလို့ရှိရင်ပို့ပြီးတော့အားကောင်းတယ်ဆိုပြီးဒီလိုစားတဲ့ရွေးစားတာလေလောကမှာတော့သာသနာတော်ကဒီလိုမဟုတ်ဘူးနဲ့နေဝမရယမန်ရပူရလည်းမဟုတ်ဘူးနာမန္ဒနာယကိုကိုတရားသင်မှုရလည်းမဟုတ်ဘူးတဲ့နာဝိပုသနာယကိုမှတောက်ပအဲလှပါတင့်တယ်စီဝရလည်းမဟုတ်ဘူးအားကြောင့်ဒီဒီသားပွဲမဲမဲကိုမြည်ရမှန်းကြွလှပါရဲ့သင်ပြီးကျွေးခြင်းငါမသုံးပါဘူးဆိုတော့ကျတော့ကြည့်ရရေးတာကိုရင်လေးတွေပါလေတို့ဒီကိုကြည့်ရအောင်

ပါရဲ့ဖြင့်ပြည့်ဖြိုးခြင်းကအသားရည်တွေပြည့်ဖြိုးပြီးတော့ဝါဝါဖြိုးဖြိုးစိုးစိုးပြီးလို့ရှိအောင်ဒီလိုလည်းမဟုတ်ပါဘူးတဲ့ဒီသာဗမေမေကိုမြည့်ရမှန်းကြွလှပါရဲ့သင်ပြည့်ဖြိုးခြင်းကမသုံးပါဘူးလေးပြာတာသံဤကိုကောင်းသည်ရှိအောင်ဒီလေးရဲ့အသက်မြရမမောပန်းတာဒါလေးပါသူဝေပဲတဲ့ဒီကိုကြီးကလေးပြာတာသံဤကိုကောင်းသည်ရှိအောင်ဒီလေးရဲ့ဒီချစ်ချစ်တီးနေအောင်လို့တဲ့အသာမသားရင် ပြေးနိုင်တာပဲ။ဇာနေနေနေဇာနေလို့မသားလို့ရှိရင်ဟောခုနှစ်လောက်ကြာရင်သေးဘူးအကြောင်းကြီးပဲ။ဒါကြောင့်ဒီဇာဝယ်မင်းလည်းဘောမြည်ရမှကြာလာပါရဲ့ချင်းဒီလိုချင်းကမသုံးပါဘူး။လေးကြတာဆိုယူပါမည်။စီအောင်ဒီလည်းရဲ့အသက်မြာတာမမောပါတာတဲ့အသက်အသက်တန်းဟာလည်းပဲအသက်တန်းရှိသလောက်ဒီမြဲဒီပေါအောင်လို့စားရတာပဲ။အသက်မြာတာမမောပါတာမမောပါအဲသာလမှုသိချင်းနေရှိပဲနဲ့ ဆင်းရဲဒုက္ခမရှိအောင်လို့ဒါဘုံဘုံပန်းတာဘုရားသာသနာကျင့်နေကြအဲ့ဒီမပင်မပန်းဒါလာမိုးသိခြင်းမရှိဘဲနဲ့ဆန္ဒသာရှိတဲ့ဘုရားသာသနာအကျင့်တစ်ခုရှိတယ်ဘုရားသာသနာကျင့်တဲ့ဘုရားကိုကျင့်ပါနိုင်စေဘုရားသာသနာကျင့်ပြီးကျင့်နိုင်စေခြင်းအကျိုးမှာသာရပါတယ် သာသနာ့ဗြဟ္မစရိယမေဃဗြဟ္မစရိယနှစ်ခုရှိပါတယ်မေဃဗြဟ္မစရိယဆိုတာမေဃင်ရှိပါတရားပဲသာသနာ့ဗြဟ္မစရိယဆိုတာကတော့မြတ်စွာဘုရားရဲ့အဆုံးအမသီလသမာဓိဉာဏ်တွေအကုန်ပေါ်နေလောကီလောကုတ္တရာဒါကတော့မေဃဗြဟ္မစရိယကတော့လောကုတ္တရာတွေပဲပဲအင်းကျယ်လည်းကွာပါတယ်အဲဒီမြတ်စွာဘုရားကြီးသာသနာမှာကျင့်နေကျင့်နေတဲ့သီလသမာဓိဉာဏ်သိက္ခာတွေလောကီလောကုတ္တရာကျင့်နေကျင့်နိုင်ဖို့ဒီနေ့အစားစားလို့ဒီနေ့အသက်ရှင်နေဒီနေ့ကျင့်ရတာပေါ့နောက်တစ်နေ့စားလို့နောက်တစ်နေ့အသက်ရှင်နောက်တစ်နေ့ပူပြီးတော့ကျင့်ရတာအဲဒီလို ဝဒနာဇမစရိယမေဃဇမစရိယအကျင့်မြတ်တွေကိုကျင့်နိုင်ဖို့သာပါသည်တို့ဒီလိုသင်ညာတာကိုအဲဒီလိုသင်ညာပြီးအတိုင်းသင်တယ်ပို့ပြီးတော့လည်းမစားရဘူးစားကောင်းတာမိန်းသာဆိုပြီးသိပြီးဝါတင်းတယ်သိလည်းစားရတာမနည်းနည်းပါးပါချော့ပြီးတော့လည်းဒီတိုင်းသာကြည့်အောင်လို့စားရတယ်တို့ကိုကြိုက်တဲ့အသားတွေစားဘုံတော်နေမကောင်းဖြစ်ဒီကပြောခံရတယ်ဟိုသူနေမကောင်းမှာတော့သူအစားမှမသိနေမဲ့တွေ့ရစားနေတာပဲပြောခံရတယ် အဲဒီလိုလဲပြောမခံရအောင်လို့တဲ့အပြစ်ကင်းအောင်လို့လည်းစားရတယ်အဲဒီလိုဆင်ញင်ပြီးတော့စားရစားသုံးရပါတယ်ဗျာမတ်တေညူဟောဤပါဇနိဘောဇနိရာဟုလားစိတ္တရာဟုလားဘောဇနိသာတော့ပွဲ၌မတ်တေညူစာတိုင်းစီကိုသိပြီးဒီဟောဤဖြစ်ပါလေတော့အသာတော့မှလည်းပဲတိုင်းချင်းထွာတာဆင်ញင်ပြီးတော့စားပါလေ ဇီဝရေပိဏပတိသပစ္စည်းပိဏသနေဣတိတုတနာမာဂာတိမာလောကပုဏ္ဏရာဂမိယာဟုလจิตာယာဟုလဇီဝရေသအဝတ်ပင်က၌၎င်းပိဏပတိသသတ္တဝေသွန်း၌၎င်းပစ္စည်းသသေပစ္စည်း၌၎င်းေနာတနေသအိယနေယအကြောင်း၌၎င်းဣတိတုဤပစ္စည်းလေးပါးတို့၌တဏံကမဲ့ပါရသောတဏကိုမာဂာတိမပြုလေလင်အဲသင်္ဃာအကြောင်းပြုပြီးဒီသင်္ဃာလေးကောင်းသာဆို ကားလေးသာရတာအဲဒီလိုသင်္ကန်းနဲ့စပြီးတမ်းမဲ့မှုဖြစ်နေတယ်။သွန်းသွန်းချင်းနေမုံနေသားရတာကောင်းတာကောင်းတာဆိုပြီးတော့တမ်းမဲ့မှုဖြစ်နေတယ်။အဲသိပစ္စည်းမှဆိုတော့သိပစ္စည်းတော့ကြားတော့ကျန်တဲ့ကားတော့ဆိုရတော့ဒီဥစ္စာတွေပေါ်လေကောင်းတာကောင်းတာဆိုပြီးတော့ဒါတမ်းမဲ့မှုဖြစ်နေတယ်။အေးရနေရာနဲ့စပြီးတော့လည်းပဲအင်းဒါတွေကကောင်းတယ်ဆိုပြီးတော့အဲဒါတွေ ကြောင်းကြောင်းနဲ့ဖြစ်စေနေရာတိုင်းငင်းနဲ့ဖြစ်စေသာဓမ္မမှုဖြစ်စေနဲ့တဲ့ခန္ဓာဒီသီလဝနဲ့စပြီးသာဓမ္မမှုနာသခင်ပါလေသီလေရတွေ့ကပဲလေတဲ့ဒီသီလေရမှာတွေ့တာကန့်ကြည့်တဲ့တဏှာလည်းပဲပါဦးမာလောကကုဏရာဂမိလောကံအာဟုလာစိတ္တယဝလာတွန်းသိမိလောကံလောကသို့လောကယုံနာနှစ်ပါးကိုထဲကိုပြုနေသောလောကသို့မာပုဏအာဂမိတဖန်ပြန်၍မလာခဲ့သည် ငါပြန်၍မလာလေပြန်ပြီးတော့မလာနဲ့တော့လောကယုံနာအထယ်ကိုပြုနေတဲ့လောကနဲ့လူလောကနာလောကမြမလောကတွေဒါရီဟာတနေ့ကျအိုနာသေးဒုက္ခရောက်ကုန်တာပဲဘာမှဒီကြနေတာမရှိဘူးဒီဟာပြန်လာလို့ရှိရင်ဒီလိုအိုနာသေးအိုနာသေးအိုနာသေးတွေတွားနေမှာပဲဆက်လဲနေမှာပြီးတော့လောကတွေပြန်မလာနဲ့သင်္ခါရယုံနာတွေရှင်နေတဲ့နိဗ္ဗာန်ကသွားလေတော့ဆိုတဲ့ ဟောရတာကိုပေးပါတဲ့လောကအတွင်းလောကအတွင်းပြန်ခြင်းကင်းစေတဲ့လောကအတွင်းမှာလောကအတွင်းပြန်ခြင်းကင်းပါစေလောကအတွင်းကိုပြန်လာတာတွေမရှိပါစေနဲ့ဒီတိုင်းဆိုရမယ်လူကမာလူမပူပြီးတော့နားလဲမီလေမိတ်ကာတော်ကြောင့်မာနေမီလေမိတ်ကောင်းတော်ကြောင့်မာနေ ဖြစ်တဲ့မိကောင်းဆွေတော်ဒီဝဲပါတဲ့ဘုရားတစ်ထက်ကပြညာစွာတရားဆွေဝဲရဒီပါဠိကုတရားလိုပုဂ္ဂိုလ်ချင်းအဲ့ဒီပုဂ္ဂိုလ်မြွေရတကယ်အာဟုဝဖြစ်တဲ့ပုဂ္ဂိုလ်ကိုမြွေပါ မိလေမိကောင်တောကြောင်းမှလည်းနေပါသာဘွယ်၌လဲသိမြဲတိုင်းစေသာဘွယ်သာတော့ဘွယ်ဥညမှာလည်းတိုင်းစီကိုသိပါကသုသောကနာသင်္ကြန်မိစားပါတဲ့ကိုရင်ကလေးတွေဆိုတော့မကျက်ထားရတယ်တော့ ။ဉာဏ်ငယ်ငယ်တုန်းကလည်းကြည့်ရတာ။ဉာဏ်ငယ်ငယ်တုန်းကပါဠိတွေကြည့်ပြီးတော့ဒီလိုပရိသိတ်ရတယ်။ဆရာသမားကလည်းကြာကြာနာနာကသုံးနေတာတော့မဟုတ်တော့ဒုပရိသိတ်ကြတာပါပဲသီသင်္ခါယောနိရောပိနဗရံတိတဝိဝါဒဝါနမရနမနမောဒရာယာဝရဏိမသကာရတိယကုပရိသိတ်ပရိသိနာနာကြအောင်လို့ဒါကြီးဆက်ရတယ်လို့လားပရိကပရိတစ်ပါးရတယ်နှစ်ပါးရတယ်ဒါအာကုရဘုရားသာသာသုံးဆောင်တဲ့ဆက်ကြောက်ဆိုပြီးတော့ တိပဲနှစ်ပတ်ရတယ်ဆိုပြီးတော့အာဟုတာသိတတ်တော့သိတာတော့မသိတော့ဘူးသူကသတိဘက်ကအရေးကြီးတာမဟုတ်ဘူးသင်မြင်ဖို့ရစိတ်ထဲမှာဒီဟာသားရတာဘာအတွက်သားရတာလဲလို့သိပြီးတော့ညာတာတော့မောဟကိလေသာငြိမ်းမှုရမြတ်စွာဘုရားသုံးနေထားတာပဲဒါကြောင့်သူ့ကိုယ်ရည်လေးတွေတော့နားလည်အောင်လည်းပြောရတယ်ဆိုတော့ခဏပြောခဲ့တယ်ဒီစားပဲမဲမဲကိုမြည်ရမှကြာလာပဲချင်းကြိုးချင်းတာမသုံးပါဘူးဒေကြတာကဤကိုပါပဲစီအောင်ဒီလေအသက်မြတာမောပါမှာတတ်တော်ကနာကျင့်ကြအောင်ကျင့်မှနိုင်စေစသည် အဲဒီတော့သင်ញင်ပြီးတော့သုံးဆောင်ရတယ်လို့နားလည်အောင်ပြောထားတယ်အဲဒီတော့သုံးဆောင်လို့ရှိရင်ဒါသာဝေနဲ့လည်းသင်ញင်တိုင်းစီပစ္စည်းလေးရဆွဲကပဲလေကပဲလေပစ္စည်း၄ပါးကပစ္စည်း၄ပါးငါးသွမ်းကြောင်းသေး နာများမရှိမဖြစ်တဲ့ပစ္စည်းလေးပါအဲ့ဒီပစ္စည်းလေးပါမှာတွေ့တာချင်းကင်းပါစေတွေ့တာပြဒနာကင်းပါစေဒါကတကယ်တမ်းတရားထုတဲ့ပုဂ္ဂိုလ်မှာတော့ဒါပဲလူရင်းရှိပါတယ်သိညာတွေကလူရင်းမဟုတ်ဘူးအခုသို့တော်လည်းသာသနာမြည်ပြီးတော့ပစ္စည်းတွေကဒါကဓမ္မတွေကလူပစ္စည်းတွေပေါ်ပြီးတော့နေတာတွေတော့အဘူတွေလည်းတော်တော်ရှိတတ်ပါတယ်အဲ့ဒါတွေတွေ့ရင်ဒါဆိုရမှာပါပဲသို့သာတော့အရေးကြီးတဲ့ဥစ္စာပါပါ ဒါဓမ္မတွေကတော့သာတရားနဲ့ကုသိုလ်ပြောင်းဆိုပြီးတော့လူရတာလူရဲ့ပုဂ္ဂိုလ်ကကုသိုလ်ဖြစ်ပါရဲ့လို့လူသာမိကြတဲ့ပုဂ္ဂိုလ်ရဲ့အဲ့ဒါတွေနဲ့သာယာနေထက်တာပဲလူသာလူသာရည်ကြည့်တာဇွဲရနေလို့ရှင်ထက်တယ်လို့ပစ္စည်းလေးရဇွဲကပဲနေတဲ့ပစ္စည်းလေးရနဲ့စပြီးတော့ဇွဲရတဲ့တဏှာလေးမရှိပါသေးနဲ့ပစ္စည်းလေးရပုဂ္ဂိုလ်နဲ့ပုဂ္ဂိုလ်နဲ့ဆင်ញင်ပြီးသုံးဆောင်မှုပါပဲဆင်ញင်သုံးဆောင်နေလို့ရှိရင်တော့ဇွဲရတဲ့တဏှာမရှိဘူး ဝိပဿနာနဲ့ကျွတ်မှတ်ပြီးသုံးဆောင်ရင်လည်းပဲအကိလေသာတွေကျင်းပါတယ်ဆိုတာသက္ကနာမရှိဘူးအဲသင်္ကန်းနဲ့စပြီးတော့သင်္ကန်းကြည့်တာမြင်တာခိုင်းတာကြည့်တာစပြီးအကုန်လုံးကြောက်မှနေဘယ်သာရရှိမလဲရားထဲမှာအဲ့ဒီသင်္ကန်းလေးကောင်းတာနဲ့လှတာနဲ့တာယာမှုပေါ်လာလို့ရှိရင်လည်းဒီသာရစိတ်လေးကိုကျွတ်မှတ်ပြီးပြရမှာပဲသို့သူသွန်းစားတဲ့အခါလည်းဒီတိုင်းပဲသွန်းကြည့်တာမြင်တာခိုင်းတာယူတာတွေခွန်တာတွေဝါတာတွေရတာပေါ်လာတာတွေညှို့ချတာအကုန်လုံးမှရမှာဒီက ရတာကောင်းတော့တာယာတာလေးပေါ်လာအဲ့ဒီတာယာတာလေးရှုမှပြီးတော့ပယ်ရမှာပဲငင်္ဂါဆွန့်ကြောက်ကြောက်ရနေနဲ့စပြီးတဲ့တိုင်းမှာသုံးဆောင်နဲ့သုံးဆောင်နဲ့ရှုမှပြီးတော့ပယ်ရသေးဒီစီသုံးဆောင်နဲ့ကလည်းဒီတိုင်းဒီမှာတစ်ပါးရှိတဲ့ပစ္စည်းတွေလည်းရှိပါသေးတယ်အဲဒီလည်းပဲသုံးဆောင်နဲ့သုံးဆောင်နဲ့အကိလေသာမရှိအောင်လို့ဝိပဿနာနဲ့ရှုမှတ်ပြီးတော့တွိုင်းရင်ဒါကကောင်းဝင်ကြီးကင်းနေပါလေအဲဒီလို သမထဝိပဿနာနဲ့ပယ်ဖို့ရတယ်ပါသီလေးရတွေ့ကပဲလေးလောကအတွင်းပြန်ရင်းကင်းပါသေးတယ်လောကထဲပြန်မလာခဲ့တယ်တော့ဒါမကောင်းဘူးတဲ့ဥစ္စာမြတ်စွာဘုရားဓာဟုလာလေးသုံးပါတယ်လောကထဲပြန်မလာတယ်တော့မကောင်းဘူးသက်သာကမြတ်စွာဘုရားကတော့လောကထဲပြန်မလာတယ်သူရလောကထဲကိုမဆက်ကျင်ဘူးဆက်နေဥစ္စာကြတယ်သူကသူရလောကထဲကိုဆက်ကျင်ဆက်တော့မှကြောက်တယ်လောကထဲဆက်တော့မှကြောက်တယ် ကုန်လုံးပဲသိချင်းကြည့်ရင်ဒီလိုပဲတော့လောကတွေကဆွဲအောင်မှာတော့ကြောက်ဆွဲချင်တယ်ပြောကိုယ်ရင်ကမဆွဲချင်တာတော့ပဲကိုယ်နေရာတွေကမဆွဲချင်တာလို့လောကတွေကသိဆွဲချင်ကြဘူးပြောနေတယ်အပြည့်မမြင်သေးတော့ဘောလေးအပြည့်မြင်တဲ့ခါကျတော့သူဆွဲချင်လာမှာပါပဲအဲဒါဆိုလောကတွင်ပြန်ခြင်းကင်းပါစေ Thank you. အခြေခံအကျင့်တွေကိုမြတ်စွာဘုရားကြားပါတယ်ကလျာဏမိတ်တာဘုရားသမားကောင်းတွေမြည်ဝဲရင်သုံးဘောကောင်းတွေမြည်ဝဲပြီးတော့ကိလေသာအဖြစ်သက်သာအောင်လို့တောကြောင့်ဆင်ញင်နေရဒီမနီဒီလေမိတ်ကောင်းတောကြောင့်ပါနေ စာနိုင်လဲဒီနေ့တည်းစားတော့တဲ့စာရမှလည်းတိုင်းချေပြီးပြီးတော့ဒုက္ခငင်းတိုင်းချေပြီးပြီးတော့သုံးဆောင်ခြင်းပြုပါပစ္စည်းလေးရတွေ့တာပဲလေဒီပါတော့ပစ္စည်းနဲ့စပြီးတော့တွေ့တာတဲ့တဏှာလေးကိုဘယ်မှာအဲ့ဒီတဏှာမဖြစ်အောင်လို့ဒီဆိုကဏ္ဍနဲ့ဆင်ခြင်ပြီးတော့ရင်လည်းဘယ်ဒါမှမဟုတ်ရင်လည်းပဲသာဝိပဿနာနဲ့ကျุမှတ်ပြီးကြတာပဲပါလေလောကတွင်ပြန်ခြင်းခြင်းပါစေလောကရဲ့ ပြန်မလာနဲ့လောကထဲပြန်မလာအောင်နိဗ္ဗာန်ကိုတခါတည်းရောက်သွားအောင်အထုရမယ်လို့ဆိုလိုတယ်အထုတော့ဘယ်နဲ့အထုရမလဲဆိုတော့သာဝုတောပါတိမောခသမေအိန္ဒိယသုသပင်သသုတတိခာယကတာတရားသူနေပြီတာဘုလောဘဝဒီမှာလုံငန်းရောက်တာသာဝုတောပါတိမောခသမေပါတိမောခသမေသပါတိမောသီလနိုင်လေသာဝုတောစောင့်စည်းပြီးဟောဤဖြစ်ပါလေတော့ပါတိမောသီလလည်းပဲစောင့်စည်းပါတဲ့ ဗာတိမောသီလဗာတိမောသီလဆိုတာရှင်မရှင်သာမဏေသီလယဟမယဟသီလပါဗာတိမောသီလတွေဆိုတာရှိပါတယ်လူမှာတော့လူသီလပေါ့ငါးပါးသီလအောက်ဒီဆုံးငါးပါးသီလပါပဲအဲဒါဗာတိမောသီလဆိုတယ်ဗာတိစောင့်ရှောက်တဲ့သူကိုမောက္ခလွတ်သီလပြီသူ့ကိုစောင့်ရှောက်ရင်သူကလည်းလွတ်သီလတယ်ဘယ်မှလွတ်သီလတော့ဆိုမျက်မှောက်ဘေးရန်အတည်းကလွတ်မြောက်သီလတယ်ပယ်ဘေးမှာလည်းလွတ်မြောက်စေရတယ်။တန်တရားဘေးမှာလည်းလွတ်မြောက်စေရတယ် လတွေစောင့်ဆောင်နေလို့ရှိရင်လောကတွေလည်းပဲအပြစ်တင်ခြင်းကဲ့ရဲ့ခြင်းတွေမခံရဘူးပေါ့လေလောကတွေလည်းပဲသူပြရတယ်ကျင်းပါတဲ့နောက်ကံရဘွားတွေမှလည်းအပေမကြဘူးတဲ့ငါးပါးသီလလုံးညွန်းတွေကိုအပေမကြဘူးစင်သာမဏေသီလယဟန်သီလလုံးညွန်းတွေအပေမကြဘူးဒါလည်းမကောင်းဘူးသီလကရင်ခံပြီးတော့တရားကျင့်သုံးသွားလို့ရှိရင်နိဗ္ဗာန်လည်းရောက်သွားသံဃာဝဆင်းတွေအကုန်လုံးတော့ရောက်သွားနိုင်တယ်ဒါကြောင့်ပါတိမောက္ခစောင့်သူကိုလွတ်စေတဲ့သီလပဲအဲဒီရင်ခံသီလပါပဲ ပါတိမောသသမိသပါတိမောသီလ၌လည်းသံဟုသောလုံညုံသောအဆောင်စည်းသည်သောဤဘဝဤဖြစ်ပါလေလောသစ္စာသူဣန္ဒြေသူသံငါးပါးသောဣန္ဒြေတို့၌လည်းသံဟုသောအဆောင်စည်းသည်ဟောဤဖြစ်ပါလေလောဣန္ဒြေ၅ပါးဣန္ဒြေ၆ပါးရှိပါတယ်အဲမဲ့ဒီမှာတော့၅ပါးပဲဟောတယ်၅ပါးကယထမ်းလို့ဆိုရပါမယ်၆ပါးလုံးကိုဆိုလိုပါတယ်ဣန္ဒြေ၆ပါးမျက်စိနားနှာခေါင်းလျှာကိုယ်စိတ် 6ဌာနရှိအဲဒီ6ဌာနမှာမျက်စိနားနှာခေါင်းတရားကိုယ်ကကာမဂုဏ်အာယုန်နဲ့ကိလေသာပြင်များပါတယ်သူကပြတ်သားပါတယ်စိတ်သက်သက်ကတော့သူကတော့တော့မဟုတ်ဘူးငါးခုကိုပယ်လိုက်ရင်ဟိုစိတ်သက်သက်လည်းကုံတော့တာပါပဲအဲဒါကြောင့်ငါးခုကိုဒီမှာပြတာမာသင်္စိကတော့6ခုလုံးပဲသွားပြောင်းမှာပါပဲမျက်စိကလည်းလောဘဒေါသအကျဉ်းစားတွေမဖြစ်စေနဲ့နားကလည်းလောဘဒေါသအကျဉ်းစားတွေမဖြစ်စေနဲ့မျက်စိကမြင်ဖြစ်တော့တာပဲမြင်လို့ရှိရင် နှိမ့်သက်သာဆရာကောင်းတာလေးဆိုနှိမ့်သက်သွားတယ်နှိမ့်သက်ပြီးတော့ပါမထရကြံနေတယ်သိကျက်စီဆိုးကြံနေရလို့ရှိရင်လည်းသိကျက်စီဆိုးသွားပါမထရကြံနေတယ်အဲ့ဒါတွေမဖြစ်သေးနဲ့လို့ပြောတယ်နာကကြားသွားရင်လည်းဒီလိုပဲကောင်းလေးကြားလို့ရှိရင်လည်းအဲ့ဒါဆာယာပြီးသဘောကျပြီးကြီးနေလာတယ်ဘုံစရာတွေနဲ့မခံခြင်းစရာတွေကြားလို့စိတ်ဆိုးပြီးအဲ့ဒါတွေပြန်ပြန်ပြန်ပြန်စဉ်းစားပြီးတော့ဒေါသတွေပွက်နေတာဒါတွေမဖြစ်သေးနဲ့ကောင်းကအနန္တနဲ့ဒါတို့တို့နေရာကရတာစားတဲ့အခါအကောင်းလေးစားလို့ရှိရင်သဘောကျတယ် ကောင်းတာစားတဲ့အခါကျတော့လည်းပဲစိတ်ချမ်းသာကြည့်ဒါလိုမဖြစ်စင်နဲ့ရာများပူယူကြည့်ပါလေ။ရာများဒုက္ခစားတော့စရိယာမရဘူးမပြည့်စုံဘူး။စိတ်ချမ်းသာဖြစ်နေဖြစ်နေတာပေါ့။အဲဒီလိုမဖြစ်စင်နဲ့နောက်ပြီးတော့ဘုရားအတွေ့အထိတွေတဲ့ဘုရားအတွေ့အထိတွေမှာလည်းကောင်းတာအတွေ့အထိတွေတွေ့ကြည့်ရရင်စိတ်သက်သာရလည်းမကောင်းတာအတွေ့အထိတွေတွေ့ကြည့်ရလို့ရှိရင်တော့အဲဒါသိစင်ရဲ့ကိုယ်စင်ရဲ့အများကြီးဖြစ်တာပေါ့လေဒါကတော့သရုပ်တိုက်တယ်ဆိုရင်လာတော့တာပဲလာလို့ရှိရင်စိတ် စိတ်မချမ်းသာတွေပြီးတော့စူးစူးတယ်ဆိုလို့ရှိရင်နာတော့တာပဲ။နိုင်စိတ်မချမ်းသာဖြစ်နေမကောင်းတိုင်းမကောင်းဖြစ်တဲ့ခါတွေသိပြီးတော့စိတ်မချမ်းသာတွေဖြစ်တာပေါ့ဒီလိုအတွေ့အထိမကောင်းလို့အဲဒါတွေမဖြစ်စေနဲ့တဲ့။စိတ်ကုသနာကြံစီပြီးတော့လည်းအာယုံကောင်းအာယုံဆိုးတွေနဲ့တွေ့ပြီးတော့လောဘဒေါသရာဂဒေါသတွေမဖြစ်စေနဲ့။ဒီတွေကိုသုတ်ပိတ်လိုက်ပါတကားပိတ်လိုက်ပါ။မြညာကနေပြိလေပါကြာရကနေပြိလေပါနာယဆရာဒုတိယကပြိလေပါသီလစဉ်းစားကြံပြရပြိလေပါပြိလေပါဆိုတော့မျက်စိမိတ်တာမှလားဗျာလို့မေးကြကြည့်တယ် ဒီလိုတော့မဟုတ်ပါဘူးမျက်စိကမိတ်လို့ရတယ်နားကပင်တဲမလို့ဘူးနားလည်းအဝတ်စုထိုင်ရသေးရဆိုတော့မှလည်းကောင်းသက်တယ်ဒါပေမဲ့နှာခေါင်းပိတ်ပြီးပါးစပ်ကလည်းရှိရှိသေးရလို့ဆိုတာဥမာပဲအဲ့ဒီမှာတရားလို့ပါးစပ်ပိတ်ဖို့တော့ခဲ့တယ်အဲ့ဒါပိတ်ပြီးသေးနေတယ်ဒါတော့မစားပဲနေရမှာမဖြစ်ဘူးဒီလိုပိတ်လို့ကတော့အဲ့ဒါပိတ်တော့မှမစားပဲဒီရက်နေ့အစဒီနေ့ဖြစ်စေကိုကမတွေ့ကြည့်ဘူးအဲ့ဒါမှမဖြစ်တော့တာပဲကိုမတွေ့မသိအောင်ဘယ်နဲ့မှပိတ်လို့မဖြစ်ဘူးအဲစိတ် စိတ်ကသာဆိုသေးစိတ်ပိတ်လို့စိတ်ကမဖြစ်ဘူးစိတ်ကမထားကြောင်းနဲ့နေနေလို့စိတ်ကသွားကျင်ရသွားနေခဲ့နေတာအဲဒါဒီဓွားကြောက်ပါကပိတ်တယ်ဆိုတာကကမထားနဲ့ပိတ်ရမှာဒီလိုမျက်စိမိတ်ပိတ်တာကိုပြောတာမဟုတ်ဘူးမြင်ဖြစ်ရင်မြင်တာကိုရှုမှတ်ကြားရင်ကြားတာရှုမှတ်ပြီးကိလေသာမဖြစ်အောင်လို့ပိတ်နေပါဓွားကြောက်ပါကအိန္ဒိယသံဃာပြည်လားအဲဘာဟုတော်ပါတိမောက္ခသမိတ်ဣန္ဒိယသုသာပင်သသူပါတိမောက္ခသမိတ်သာပါတိမောက္ခိလာ၌၎င်း သတုငါဘာဝမဣန္ဒေတုသဣန္ဒေတုလောသာဝသောကောင်းစွာလုံညုံအောင်သုတ်ပေရသည်ဟောဤဖြစ်ပါလေတော့လုံညုံသုတ်ပေသည်ဟောဤဖြစ်ပါလေတော့သတိကာယကတာတရားတို့ဒေသင်ဤသတိအမှားယမှုသတိဒီကာယကတာကိုယ်၌ဒီသည်အတုဖြစ်ပါစေသိအမှားတတိလည်းကိုယ်မှာဒီနေပါစေတဲ့ကာယကတာသတိကိုယ်၌ဒီနေပါစေခုလောကီပုဂ္ဂိုလ်တွေတရားထုတ်တာကာယကတာသတိ သူ၌ဒီနေပေါင်းနေပြင်းနေဆိုတဲ့ဘိုက်ကနေပြီးသူကြားတဲ့ရုပ်ကိုပဲဒီမှာကြီးနေတွေးတယ်ဆန့်တယ်ဆိုကိုပဲသွားတယ်ကြွတယ်နှမ်းတယ်ချတယ်ဆိုကိုပဲခိုင်းတယ်ဆိုလည်းကိုပဲလက်ပြောင်းအိတ်တယ်ဆိုလည်းကိုပဲခေါင်းငုံတယ်ဆိုလည်းကိုမော့တယ်ဆိုလည်းကိုကိုမူရာကြည့်တယ်ပြည့်တယ်မှန်တာကာယကရာသတိပဲကာယကရာသတိဗြဟ္မာပြုပြီးတော့နောက်ဝေဒနာတွေဖြစ်လည်းပဲဝေဒနာလည်းယုတ်ကုဏကိုအားဖြင့်နာကိုဖြစ်နေတာပါဝေဒနာမှတရားမှာပဲဝေဒနာကျွတ် နောက်စိတ်ကူးတွေဖြစ်တာစိတ်ကူးကိုရှုရတယ်သဘောတရားတွေမြင်မှုကြားမှုတာမင်းများသဘောတရားတွေဖြစ်တာအဲ့ဒါတွေရှုရတယ်ဒါတော့သတိပ္ပံ၄ပါးပါပဲဒီသတိဆိုတာသတိပ္ပံ၄ပါးပဲကိုယ်၌တည်တယ်ဆိုတာကာယကိုပဓာနာပြုပြီးတော့ဟောတယ်တနည်းအားဖြင့်ကာယဆိုတာကတော့ရုပ်ကိုယ်နာကိုအကုန်လုံးကိုသိညုံပြီးတော့ကိုယ်၌တည်သည်ဆိုပြီးနဲ့ပုံပါတယ်ဒေသင်တတိအမယာမုသတိသည်ကာယကတာကိုယ်၌တည်သည်အတုဖြစ်ပါစေတည်းနေပြည်တော်ဘုရားကအဲ့ဒီတော့ ကိုယ်နဲ့နည်းပြရှိမှနေတာဘာဖြစ်တာလဲနေပြည်တော်ညာဖြစ်လာလိမ့်မယ်တဲ့ဒီလိုဆိုရင်ရုံနေတာလေးပိုင်းခြားပြီးလာမှတည်ဥစွာမှားရတဲ့အာယုယုတ်ကတည်းကဖောင်းနေဆိုရင်ဖောင်းကြလာတဲ့ယုတ်ကတည်းကမှားပြီးတဲ့စိတ်ကတည်းကပိနေဆိုရင်ပိကြသွားတဲ့ယုတ်ကတည်းကမှားပြီးတဲ့စိတ်ကတည်းကကိုယ်တယ်ဆိုရင်ကိုယ်တယ်တောင်းနေလုပ်ကြတဲ့ယုတ်ကတည်းကမှားပြီးတဲ့စိတ်ကတည်းကအဲဒီလိုမှတိုင်းမှတိုင်းယုတ်မူရာကတည်းကမှားပြီးတဲ့စိတ်ကတည်းကကွဲလာလိမ့်မယ်ယုံနေတာဒါပဲရှိတယ်အသာတုံးကတော့ လူလူမှနေတာဒီကိုယ်ထဲမှနေတာဖောင်းတာနဲ့စိတ်ကူးနေတာနဲ့အတူတူမှနေတာအောင်းတဲ့ကိုယ်နဲ့စိတ်ကူးတာနဲ့ဟာငါတယောက်တည်းပဲစိတ်ကူးတာနဲ့ငါပဲဖောင်းနေတဲ့ဘိုက်ကလည်းငါပဲဒီကိုယ်ထဲတယောက်တည်းပဲဒီလိုချင်းနေတယ်ကိုယ်ကြံလို့ရှိရင်လည်းကိုယ်ကျင်တာလည်းငါပဲကိုယ်တာလည်းငါပဲစိတ်ကူးစဉ်းစားကြံနေတာလည်းငါပဲငါကိုယ်ကျင်လို့ငါကိုယ်နေတဲ့ပုဂ္ဂိုလ်သတ္တဝါတယောက်တည်းချင်းနေတာအခုရှုလိုက်မှတိုင်းဟာယုတ်ကတရားနာကတရားပဲမှတ်တိတရားယုတ်ကတရားမှတ်တိနေတဲ့သိကတရား ဒါနဲ့ကူကွဲလာတယ်မယ်နာမကြီးပေါ်ပြစ်စရာညာခေါ်တယ်အဲကြောင့်ကွဲပြီးတော့အကြောင်းကျိုးတွေလည်းပိုင်းခြားသိလာမယ်အစဉ်တိုင်းကျွမှသွားလို့ချင်းဖြစ်ပြီးကြောက်ဖြစ်ပြီးကြောက်နေမမြဲတာတွေကိုယ်တိုင်တွေ့လာမှာမမြဲတာတွေတွေ့တဲ့အခါနိဗ္ဗာန်ညာကြီးငွေလာမှာဒါပေမဲ့အာရဏိသယရာပညာယပတ္တိယထာနိမိတိဒုက္ခိဣသမေကဝိတ္တိယသာဝေလုံးစုံသောသင်္ခါရယုံနာတမသင်္ခါရတို့သည်အိဋ္ဌမင်းလက်ကိုဣတိသေရာဒီကာလနဲ့ပါတတိပညာယသုပဒနာပညာယပါတတိမြင်လေ၏ ကျွင်းကျွင်းနဲ့ဖြစ်ပြီးကြောက်သွားဖြစ်ပြီးကြောက်သွားတွေ့ပါလိမ့်မယ်တချို့ယောဂီတွေကတွေ့ပြီးသားတွေပါပဲယောယောဂီတွေကတွေ့လာတာဖြစ်နေတယ်တချို့ကလည်းမတွေ့သေးဘူးတရားနည်းကတော့မတွေ့တာဘူးကအမှန်ညာထက်တဲ့ပုဂ္ဂိုလ်ဖြစ်တရားနည်းသုံးရက်နဲ့တွေ့တာပဲညာမထက်တဲ့ပုဂ္ဂိုလ်တွေဆိုတာဒီလောက်ညာလေးကိုဖြစ်ဖို့မလိုပါဘူးတချို့တရားတွင်းနဲ့တရားသူတွေများရကြတာလည်းပြောနေတော့အဲဒါကအဲသူတို့ထောင်နေတယ်သူတို့ရတာဘုန်းကြီးတို့တော့ရအောင် မတတ်နိုင်ဘူးလို့ဆိုတာတိုင်းတွင်းကရခဲ့တယ် ရားတဲ့ကထိုင်သွင်းရတဲ့ပုဂ္ဂိုလ်တွေကြည့်ကြပါတယ်ပါရမီတူတွေအခုနေခါမှာဆိုထိုင်သွင်းရဖို့ခရဲမှာလေလို့ဆိုအခုဓမ္မရညာထက်တဲ့ပုဂ္ဂိုလ်တွေတောင်မှဒီမှာတရားလာအားထုတ်တဲ့ပုဂ္ဂိုလ်တွေအဲထောင်ပေါင်းလည်းများနေပါပြီထောင်မကတောင်းမကသိမက များပါပြီအဲ့ဒီထဲမှာညာထက်မြတ်တဲ့ပုဂ္ဂိုလ်တွေတရားလို့ရတယ်ဆိုတာခုနှစ်အတွင်းလောက်ပဲဒီမှာ၆ရက်ခုနှစ်အတွင်းဒီလောက်ပဲရနိုင်တယ်ဗျာဒါလည်းတူးတူလေးပါသိနေစီဘူးဒီမှာဓမ္မနာ အားထုတ်နိုင်မှဖြစ်တာအဲတော့ဒီရနေ့အတွင်းပုဂ္ဂိုလ်တွေကတော့သူပြောတဲ့ဖြစ်ပြီးပြောက်သွားလို့မမြဲဘူးဆိုတာကိုမတွေ့ပဲနဲ့ရှင်းကြည့်လိုက်မယ်မတွေ့ပဲရှိတာနဲ့ကြာတော့ဟောတယ်တရားတို့မတွေ့သေးပါဘူးလို့ဒီလိုတော့မအောင်မင်းနဲ့လည်းတွေ့အောင်တွေ့တဲ့ညာမရောက်သေးလို့မတွေ့တာတွေ့မှမျိုးသားအဲတွေ့ပြီးသားပုဂ္ဂိုလ်လည်းရှိတယ်ဒါပေလုံးစုံသောသင်္ခါရယုံနာနမသင်္ခါရတို့သည်အိဋ္ဌာမမြေကိုဒီလိုရာချင်းခါကာလနဲ့ပညာရဝိပဿနာဉာဏ်ပတ္တိသူမြင်လေ၏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 ကိုယ်ခန္ဓာမမြဲတာတွေတွေ့ရတော့ဒုညခန္ဓာနဲ့ဒီလိုမမြဲနေတာပဲအခုလောလောဆယ်မှာပါရင်မှရင်မမြဲတာတွေ့ရတယ်ရှင်းတော့မှလည်းဒီလိုမမြဲနေတာပဲနောက်ခါကာလလည်းဒီလိုမမြဲနေမှာပဲလောကလုံးမှာလည်းလူရဲ့နရဲ့ဇမားရဲ့ယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါရဲ့ခေါ်တာနေရာအမှန်တော့ဒီလိုပြည့်ပြီးကြောက်တော့မမြဲတဲ့တရားတွေကြီးရပါလားလို့ယောဂီပုဂ္ဂိုလ်ရှင်းမှရင်သဘောကျလာနိုင်မယ်အဲ့ဒီလိုသိပုံကိုခုပြောတယ်လို့ဆိုတာဒါပဲလုံးစုံပုံတော့ သင်္ခါရယုံနာနမသင်္ခါရတို့သည်အနိစ္စမမြဲကုန်ဣတိဝိဒေရာခြင်းခါကာလနှင့်ပညာယဝိပဿနာဉာဏ်များဖြင့်ပတ္တိတွေ့မြင်လေတော့ဤရင်းမဲ့ဝိပဿနာဉာဏ်နဲ့တွေ့ပါလိမ့်မယ်တွေ့အောင်လည်းအထောက်ပါမယ်မတွေ့သေးတဲ့ပုဂ္ဂိုလ်တွေ့အောင်အထောက်ရမယ်တွေ့ပြီးပြီးသားပုဂ္ဂိုလ်လည်းတို့တော့တွေ့ပြီးရှိရောတဲ့တို့တဲ့တရားတွေရအောင်ဆိုပြီးအထောက်ရမယ်အထဒုသမြင်သောခါကာလ၌ဒုက္ခေမမြဲတော့ကြောင့် ဆင်းရဲဖြစ်သောတရား၌မမြဲရင်ဆင်းရဲပဲအိဋ္ဌမမြဲဘူးဆိုရင်ဒုက္ခဆင်းရဲတရားပဲအခုကောင်းတယ်တင့်တယ်တယ်လှပါတယ်လို့ချမ်းသာတယ်ကောင်းတယ်ထင်နေတာတွေကမြဲတယ်ထင်နေလို့တကယ်လို့တော့လည်းတယောက်တည်းတင်လို့ဒီထဲမှာကောင်းတဲ့စိတ်ပိုင်းလေးအာရုံပြုပြီးကောင်းတယ်ချမ်းသာတယ်ဘယ်လိုထင်ကြတာအမှန်စင်စစ်ကတော့ကြည့်ပြီးကြောက်သွားတာပဲဘာမှအားကိုးစရာမရှိဘူးကြည့်ပြီးကြောက်တာကြည့်ပြီးကြောက်တာဘာမှအားမကိုးရဘူး နတ်တွေဟာအမှန်တန်သက်ပြေပြီးတော့နေတယ်ဆိုတော့သူတို့မှလည်းပဲတစ်စိတ်ချင်းတစ်စိတ်ချင်းပြည့်ပြောက်နေတာအဲဒီတော့ပြည့်ပြောက်နေသူတို့ကာမဂုဏ်အာရုံနဲ့ပြောနေရင်အချင်းကုန်မှမသိကုန်ပြီဒီနေ့ကျသူတို့နတ်သက်တွေးသွားတာသိသွားတာတခါလေကြောက်ကြကောင်းတယ်ဟုတ်လားသိပြီမဟုတ်လားသူသီးနေကယူသွားတယ်လို့ပဲတခါလေသူစတော့မှလည်းချမ်းသာနေတာပဲနေပေါင်းပြီးမုံများဆိုတမ်းမုံများဆိုချမ်းသာနေတာကကုန်မှမသိကုန်ဒီနေ့ကျပြီးသွားတယ်ဒီတဲ့ခါကာလကျသူတို့ ကံကောင်းတဲ့ပုဂ္ဂိုလ်တွေဆိုရင်လည်းဆက်ပြီးတော့နောက်ဘဝတွေဆက်ဖြစ်နိုင်ပါတယ်။ဒါပေမဲ့ကံကကုံသွားတဲ့ခါကျတော့ငရဲတွေပါလေလည်းကြာသွားတာလည်းကြောက်ကြကောင်းတယ်ပေါ့။အဲဒါကြောင့်ဒုက္ခတရားတွေဆင်းရဲတွေပဲအဲဒါညီငွေတရားတွေ။အထာထိုးသောမမြဲဟုသူမြင်သောကာလ၌ဒုက္ခေမမြဲသောတရားတွေဟူသောဆင်းရဲ၌နေဝင်တဲ့ဒီမပြောမမှု၏ညီငွေလေတော့မမြဲမှာတော့ ရောကြားကိုမရှိဘူးအစဓမ္မတော့အများကြီးနေတယ်တင်လို့ရောကြားကောင်းနေတာပုဂ္ဂိုလ်လည်းပဲကောင်းစားချမ်းသာတွေအချိန်ကြီးအများကြီးရှိတယ်ကောင်းစားနေတယ်ချမ်းသာနေတယ်ဆိုပြီးပြောနေကြသူများကိုယ်တွေလည်းအများကြီးနေတယ်တင်ပြီးတော့ဒါတွေလည်းအာရုံပြုပြီးပြောနေကြပစ္စည်းဥစ္စာတွေလည်းအာရုံပြုပြီးပြောနေကြတာအခုဥပဒနာရှိမှတော့ဒီနဲ့ပြည့်နေတာကြီးတဲ့တွေ့ရတာမှန်ရင်ပြောရင်မှန်ရင်ပြောရင်ဘာမှတိရနေတာမရှိဘူးကိုယ်တဏ္ဍာကဒီလိုဖြစ်ပြနေတာတွေ့ရတော့မြတ်တဏ္ဍာနေလည်းမမြဲပါဘူးမြင်လား ဒီကလည်းမမြဲပဲမနာလည်းမမြဲပဲအလုံးဒီလောကလုံးသတ္တဝါတွေလို့ခေါ်ရတဲ့ဥစ္စာတွေဒီလိုဖြစ်ပြနေမမြဲတဲ့တရားကြီးတွေပဲလို့မြင်တဲ့အခါမှာဆင်းရဲတွေပေါ်လာတယ်ဘာမှနှိမ့်သက်စရာသာအာကိုစရာမရှိပါလားဆင်းရဲတွေရှင်းလာအဲ့ဒီဆင်းရဲဆင်းရဲတင်တော့ကြီးွေလာတာပေါ့မကောင်းမှုတင်မပြောဘူးဒီအိမ်မှာပြောနေတယ်ဆိုရင်ပြစ်မမြင်လို့ဒီအိမ်ပြစ်မြင်တိုင်းမပြောဘူးမနေကျင်တော့ဘူးသူစားသွားကျင်တော့တာဒုက္ခ ဖြစ်ပြနေတော့သင်္ခါရဓမ္မရီဥသောရှင်ရဲ့နာ၏ဒိမေနတိမပြောမလို့ညီငွေလေတော့ဣဒဤသောညီငွေခြင်းသည်ဝိသုဒ္ဓိယာကိလေသာမှဆင်းရဲသောဆင်းရဲပေါင်းမှဆင်းရဲသောနိဗ္ဗာန်ကိုရောက်ခြင်း၏မေဃောလမ်းကြောင်းပါပေ၏အဲ့ဒါနိဗ္ဗာန်ရောက်မလို့နိဗ္ဗိဒညာပြစ်တာတဲ့ဒီမှာနိဗ္ဗိဒဘူလောဘဝရာဟုလစိတ္တရာဟုလတောသင်သည်နိဗ္ဗိဒဘူလောညီငွေခြင်းများသည် ညစွာပြည့်စုံညီငွေရဲ့စီပြီးဘဝဖြစ်လေတော့ညီငွေရဲ့ညီငွေတဲ့ညာလေးများများကြီးဖြစ်ပါစေတဲ့အပြော်တွေမများကြီးနဲ့ညရာလည်းကောင်းပြီးတော့ပြောနေတယ်ညရာကောင်းပြီးပြောနေတယ်နာသာဒုတိယဗရေကောင်းပြီးပြောနေတယ်ဒီကုသလကြာစီပြီးတော့နေရတယ်ကောင်းပြီးပြောနေတယ်ဆိုတာအကျော်များနေများချင်းကုလူတွေအကျော်များနေတယ်အရာထဲနဲ့ပြောကြမရှိ ကျောင်းနေပါလိမ့်မှာဆိုဒီလိုအပြောကများတယ်ပြောတာကများတယ်ဒီအားထုတ်နေတဲ့ပုဂ္ဂိုလ်လေးနေပိနာညာဖြစ်တဲ့ခိုင်မှာအဲ့ဒီမှာမပြောဘူးပြောစရာကမရှိဘူးညီငွေရဲ့အဲ့ဒီညီငွေတာတွေများပါသေးတဲ့ညီငွေတဲ့ညာနေဖြစ်များပါသေးညတ်စွာဘုရားကတိုက်တွန်းတယ်တိုင်းငါလည်းသဘောကိုယ်ဆိုရမယ်လို့ကကောင်းတဲ့တရားတွေ ဒီအိမ်နှပြကောင်းလျှောက်ခါကောင်းစွာလုံပါစေဒီအိမ်နှပြကောင်းလျှောက်ခါကောင်းစွာလုံပါစေဒီအိမ်နှပြကောင်းလျှောက်ခါကောင်းစွာလုံပါစေ ပါဠိမောခသံဝရသီလအိန္ဒအိန္ဒိယသံဝရသီလဒီနှစ်ခုကိုပြောတယ်သီလအိန္ဒိယသံဝရသီလနှစ်ခုပါ ဆောင်းလျှောက်ပြီးတော့ကောင်းကောင်းလုံပါစေသောင်းတော်ကိုကောင်းစွာသုတ်ပေးရသည်ဤနေတာမူအောင်လို့စကားများဇလံထိုးပြီးတော့သောခထားတယ်လို့ပဲတခါတည်းမဝင်နိုင်မထွက်နိုင်ဘူးသောခထားတယ်ဤနေတာတွေမူအောင်လို့သုတ်ပေးနိုင်ပါစေတဲ့ဗာလိမောကနာဝရသီလ၅ပါးသီလသင်္သာမဏေသီလယဟန်သီလတွေလည်းပဲမကျုံပေါ့ဆောင်းလျှေากပါလေပြီးတော့မျက်စိနာစိုက်သရော၆ပါးကလည်း လောဘဒေါသမောဟအကျဉ်းသားတွေမဝင်ရအောင်လို့သမထဝိပဿနာနဲ့အမြဲတမ်းနှလုံးသွင်းအားထုတ်နေပါလိမ့်လို့ဆိုလိုပါတယ်။ဒီအိန္ဒိယဆောက်ကြောက်ပါကောင်းစွာလုပ်ပါစေ။မတ္တိကိုမာရှိနေပြီတာများစီ။မတ္တိကိုမာယောဂီတွေမှတ်နေရပေါင်းနေပိနေသတိမှတ်နေ။ကိုယ်ရဲ့မတ္တိကမျက်စိ။ပြီးပြီးတော့နောက်ဒီအဖြစ်အပျက်တွေမြင်လာတဲ့အခါမှာကျေးဇူးတရားတော်မမြဲတဲ့တရားတွေပဲလို့မြင်ရတော့ခုနပြောတဲ့နေပြည်တော်ညာတွေကြီးမွေးတဲ့ညာတွေဖြစ်လာမှာဒါတွေဘာမှမကောင်းဘူး။ဒီဖြစ်တဲ့ ယုံနာတရားတွေကင်းတဲ့နိဗ္ဗာန်တရားကကောင်းတော့တာပဲနိဗ္ဗာန်ကိုကောင်းမလို့ကျင်လာမှာဆိုရမယ်အမှတ်တတိဘုမာရှိနေပြီးတာများစေအမှတ်တတိဘုမာရှိနေပြီးတာများစေအမှတ်တတိ ဘုမာရှိနေဝိဒာများစေမတ္တိကိုမာရှိပြီးတော့ကိုမာတတိမြဲဆွဲပြီးတော့နေရင် နေပြည်တော်ညာနေဖြစ်လာမှာသူနေပြည်တော်ဆိုတဲ့ပါဠိလေးတဲ့သူကလည်းသူလည်းဆိုလို့ယူလို့လည်းကောင်းတာနဲ့ပါဠိတိုင်းစီလာတဲ့နေပြည်တော်ညာစီတဲ့နေပြည်တော်ညာသင်များပါစေဗမာလိုဆိုရင်တော့ကိုမှမှတ်၍ညာမြင်တွေ့ညီးငွေများပါစေဒီလိုမှပူပေါ်အဲဆိုရအောင်ကိုမှမှတ်၍ကိုမှမှတ်၍ညာမြင်တွေ့

နဲ့တဲ့၄၁ပါးနာတွေထင်လာတဲ့အခါမှာညင်းငွေတော်တွေနဲ့ညင်းငွေတဲ့ညာတွေများများဖြစ်ပါစေ။ယော်မွေးတဲ့ညာတွေယော်မွေးတဲ့စိတ်တွေပြည့်မနေပါစေနဲ့လို့ဆိုလိုပါတယ်။နိမိတံပရိဝေစေဟိသုဘာရာဂုပသင်္ခိတံအာတုဘာယသိတာဘာဝေဒီကရံသုသမာဟိတံသာဂုပါတံဟိတံတမေချင်းရာကနေသတ်ဆိုင်သော ဥပါနိမိတံတင့်တယ်ဒီကိုထင်ရသောအာယုန်နမိတ်ကိုပြိဝေစေတိတောင်းလွဲဆွန့်ပယ်လိုက်ပါတော့အခုဇာကဖြစ်စီကတင့်တယ်လှတယ်လို့ထင်ရတာတွေကိုကိုကိုကြီးလည်းတင့်တယ်လှတယ်လို့ထင်ရတယ်အသားလေးကပြူးပြူးစင်းစင်းနဲ့ဘယ်လိုဘယ်လိုနေတာပဲကိုကိုလည်းပဲနှိမ့်တဲ့ခါရနေကြကိုကိုကတော့မသားဘူးလည်းမရှိပြီဘူးသူများကိုယ်တွေလည်းဒီလိုပဲမျက်ဆုံးမျက်လုံးလေးကဘယ်နဲ့နေတယ်စသည်ဖြင့်လည်း ရတဲ့ဆရာသားဆရာတွေအောင်ပြုနေရသပင်ကလေးကပဲလို့နေတယ်အဲဒါတွေဆင်ခြင်ပြီးတော့ရတဲ့ဆရာသားဆရာတွေဘက်ကအာယုပြုနေရတာအဲ့ဒီတော့အာယုတွေကိုသွန်းလိုက်ပါတဲ့ရာဂုပသင်္ကြန်တတ်မဲ့ခြင်းနဲ့စတဲ့တတ်မဲ့ပွဲဖြစ်တဲ့ဥပါနိမိတံစိတ္တရိဟုသင်ဟာသောနမိတ်အာယုကိုပြိဝေစေဟိရှောင်လွဲဆွန့်ပယ်လိုက်ပါတော့ဒီကသွားနေတဲ့ခလုတ်ကြည့်ရင်ခလုတ်ဘေးကကြောင်သွားတယ်လို့ ဆူးကြည့်တယ်ဆူးကြည့်ရင်ဘေးကချောင်သွားကျွန်းပွဲရှိတယ်ကျွန်းပွဲရှိဘေးကချောင်သွားတယ်လို့ပဲအဲဒါလို့သီကတတဲ့မြက်တို့အမိုက်တို့ချင်းအဲဒီကဘေးကချောင်သွားသူတို့နဲ့မတိရအောင်အဲဒါလိုပဲသမက်ပွဲဖြစ်တဲ့နှစ်သက်ပွဲဘာယာပွဲဖြစ်တဲ့အာယုံကိုပယ်လိုက်ပါဘယ်လိုအာယုံလို့ဆိုတော့သူ့ဘာတင့်နေတယ်လို့ထင်ရတဲ့အာယုံလေးတဲ့လှရည်သားအဲကောင်းမိတ်သားဆိုတဲ့အာယုံလေးတွေမာသီစိတ်ကဖန်တီးထားတာတွေတဲ့ဒါတွေက ပြည့်ပြည့်နေလို့ဘာမှကောင်းတာတွေမရှိဘူးတင်းနေတာတွေမရှိဘူးအဲဒါကြောင့်ဒါတွေကိုသွတ်ပြလိုက်ပါအာတုဘာယသိတံဘာဝေဟိကရသုသမာဟိတံအာတုဘာယအာတုဘမတင်မတဲ့ဖြစ်ခြင်းလို့ငါမတင်မတဲ့မတင်မတဲ့ဖြစ်ခြင်းလို့ငါဧကကံတခုရီသောအာယုရှိသောသုသမာဟိတံကောင်းစွာတည်ကြည်သောစိတ်ဓာတ်စိတ်ကိုဘာဝေဟိပွားစေပါလော မတင်တယ်ဘူးလို့ထင်တဲ့သမာဓိဉာဏ်ပြည့်တဲ့စိတ်ကိုသမာဓိဉာဏ်နဲ့သင်တဲ့စိတ်ကိုပွားလိုက်ပါလို့ဆိုလိုပါတယ်ဒါကတော့အချင်းကလည်းကြာသွားပြီသူတို့သွားကြတယ်အောင်အောင်ပုဂ္ဂိုလ်နဲ့အာယုံတင့်တယ်တတ်မဲ့ပွဲကြောင်းပဲဖြစ်ပါလေတတ်မဲ့ပွဲဖြစ်တဲ့အာယုံတင့်တယ်တဲ့အာယုံတင့်တယ်လို့ထင်ရတဲ့အာယုံကို ရှောင်ပယ်လိုက်ပါနှလုံးသွင်းပါနဲ့နှလုံးသွင်းရင်နှလုံးသွင်းတဲ့စိတ်ကလေးမှတ်လိုက်တော့လှရတာဆိုလှတယ်ဆိုစိတ်ကလေးမှတ်ပြလိုက်သာပါပဲဟိုအာယုန်တင်တယ်ဓမ္မပွဲရှောင်ပယ်ပြပါလေအာယုန်တင်တယ်ဓမ္မပွဲရှောင်ပယ်ပြပါလေအာယုန်တင်တယ် ကွယ်တောင်းပဲဖြစ်ပါလေဘယ်လိုလုပ်ပေးရမလဲဆိုတော့ အတုပါစိတ်တံပါဝေအတုပါပြောင်းလို့နှုံးသွင်းလိုက်ပါတဲ့စိတ်ကလေးကိုမတင့်တယ်ဟုမတင့်တယ်ဟုသင်ရင်ပြုတည်မှုမြဲပါစေမတင့်တယ်ဘူးလို့ပြုတဲ့စိတ်တည်ကြည်မှုသမာဓိလေးမြင်းမြဲမြင်လာပြောင်းအတုပါလေအင်းအလွယ်ကူပြောရမယ်ဆိုလို့ရှိရင်တော့လူတူရဲ့ပုံမှာ32ခုဓာတ်တွေရှိတာပဲသဘင်မွေးရင်ခြေသက်တဲ့သွားရည်တွေအဲဒီညွန်စရာသက်စုစရာတွေရှိပါတယ် အဲဒီထဲမှာယွန်စရာအကောင်းဆုံးတွေကွက်ချူလိုက်ရင်ကိုယွန်စရာပြစ်ပြီးထင်းလာပါတယ်တခါကဘုန်းကြီးမော်လင်မာတွေတုန်းကပါပဲအဲဒီသချင်းဆိုတာနေကြားတယ်မျိုးသမီးတွေသချင်းဆိုတာကြားတယ်သချင်းဆိုတာကြားတော့စိတ်ထဲဘဲရောက်သွားတော့ဆိုတော့သူသချင်းကတော့သာသာရရာတွေပါပဲအမှန်ကောင်းကောင်းနဲ့သူကောင်းကောင်းနေပါပဲဘဲရောက်သွားတော့ဆိုတော့သချင်းဆိုတဲ့သူကဒီပန်တွေကသူကလက်ကြောင်းတွေကထွက်လာတာပဲ အကြောင်းထဲမှာသတိတွေလည်းရှိတာပဲအဲဒီကဦးထဲကနေအစာအိမ်တွေပါတွေလည်းရှိတာပဲဒီထဲမှာတင်းကြီးကျင်ငယ်တွေလည်းရှိတာပဲဒီရောက်သွားတော့သူကဘာမှမကောင်းဘူးသားရစရာဘာမှမရှိဘူးသူကအဲဒီသဘောမျိုးတွေသက်သက်ကြွကြွဖြစ်တဲ့အစိတ်ပိုင်းတွေရှိပါလေကိုယ်ထဲမှာအဲဒါတွေနှလုံးသွင်းပါတဲ့ပြီးတော့အဲဒီလိုနှလုံးသွင်းပြီးတော့အတုပသင်မြင်တဲ့တမာရီတွေသင်မြဲပါစေတဲ့ င်းတယ်ဟုသင်ခြင်းရှုဒီမှုမြဲပါစေမတင်တယ်ဟုသင်ခြင်းရှုဒီမှုမြဲပါစေမတင်တယ်ဟုသင်ခြင်းရှုဒီမှုမြဲပါစေ မိမေခြင်းသာပါဝေဟိမာနနုတိယမုဇ္ဇဟရောမာနာဘိတမေယဥပါဒံတောသရိတတိဒါနောက်ဆုံးကတာပါပဲအလုံး၈ကတာရှိတယ်အာနိမေတင်သာဘာဝေဟိမာနနုဇာမုဒ္ဒရာဟုလစိတယဟုလာဓမ္မတိကအကောင်းနေပြင်ဘုရားတွန်းကြမနာကောင်းတယ်ရာဟုလာနဲ့ဘုရားခေါ်ဖို့မင်းကဘုန်းကြီးတွေမလုပ်ကြတယ်လို့အဲသိကောင်းတယ်လို့ရာဟုလာရေဘယ်လိုရှိလိုက်ပါလားကွယ်လို့တော့ရတာပါ ဘုန်းကြီးကအဲ့ဒီတော့မလုပ်ကြတော့ရိုးရိုးကြီးဖြစ်နေလို့အဲ့ဒီဟာဒီလိုတော့ပါဒီလိုသောက်ကြနေသူကသောင်းတာပါပဲပြိဿတရားသဘောကျမယ်ရာဟုလာရေးဟောရာဟုလာအကျုပ်ခက်နေတဲ့နေမျိုးကိုသူ့ဘအယုံနေခြင်းမြဲတဲ့အာယုံနေခြင်းတွေတော့အကြက်တဲကြတယ်။သက်သာပြဘေးကနေကူပေးတယ်နေရဟုတ်လားရေမဲမမြဲဘူးလို့ဆုလိုက်ပါတော့ကွယ်လို့ဆိုတော့ရဟုတ်လားစိတ်သာရဟုတ်လား အာနိမိတ်အာနိမိတ်သာဘာဝေဟိအာနိမိတ်သာအာနိမိတ်နုပါဒနာကိုလည်းဘာဝေဟိပွားစီပါတော့အာနိမိတ်ဆိုတာမြဲတဲ့ဘုဒ္ဓနာမရှိတဲ့အနိစ္စနုပါဒနာပါပဲအာနိမိတ်သာဘာဝေဟိရဟုလားစိတ်သားရဟုလားအာနိမိတ်သာမမြဲသောခြင်းအပြင်သင်သောအာနိမိတ်နုပါဒနာကိုလည်းဘာဝေဟိပွားစီပါတော့ ဝိပဿနာကျူးတဲ့ဓမ္မဉာဏ်အကောင်းလာတဲ့ခါကျတော့ခုနကပြောသေးတယ်အမှားရတဲ့အာယုံလေးရောမှတ်သိနေတဲ့စိတ်ကလေးကမှားရင်ကြောက်ရင်မှားရင်ကြောက်ရင်ကြောက်တော့တော့ရေတွေ့ရတယ်။မြဲပြီးတီးနေတဲ့ခိုင်းနေတဲ့အတော်လေးကိုပုံသဏ္ဍာန်မျိုးဘာမှမရှိဘူးလို့သာသဘောတရားလေးတွေကြီးတဲ့ရိတ်ကနေရိတ်ကနေကြောက်တာအာနိမိတနုပဒနာခေါ်တယ်။ဒါဟုလားစိတ္တရာဟုလားအာနိမိတင်သာမမြဲဘူးသင်မြင်တော့အာနိမိတနုပဒနာကိုလည်းဘာဝိပွားစီပါတော့

သူတော်ဘာတွေအပြောမခံအဆိုးမခံအောက်ကြနောက်ကြမခံဘူးအဲတို့ကမဟုတ်မခံဘူးဆိုတဲ့အနေမျိုးနဲ့မာနတွေတက်ကြွလာရှိပါတယ်ဘယ်သူနဲ့ဆိုလို့ရှိရင်ငါကနေပြီးတော့အမျိုးအချင်းနဲ့မျှနေတာပဲအမျိုးကြီးပဲငါပစ္စည်းတော့တယ်ငါကလိမ်မာတယ်ငါကရုပ်စင်းလာတယ်စသည်ဖြင့်ဝင်ယူပြီးတော့သူများအောက်ကြနောက်ကြမခံနိုင်ဘူးလို့ပုဂ္ဂိုလ်ကမနှင်ကြပဲနဲ့တက်ကြွနေတဲ့မာနတွေရှိတယ်အဲ့ဒီမာနတွေကဘယ်ကလာလဲဆိုရင်

မိစ္ဆာနုပါဒနာပိုင်းကြာမှာဘောင်းမှာဒီမှာကိုရှင်းကကုန်သွားပြီ။ဒါကြောင့်အာနိမိသင်္သာရာဝိမန္တနုပြမုဒ္ဒရာဟုလစေတာရာဟုလအာနိမိသင်္သာမြေသောပုံအားမရှိသောအနိစ္စအနိစ္စနုပါဒနာကိုလီဘာဝေဤပွားစီပါတော့ဣဇာနုပါဒနာဣဇာနုပါဒနာဘာဝင်တော့ပွားစီလျက်မာနနုတယံမာနာရိဟုသောအနုတယကိုငါဟုထောင်းလာတဲ့ကြာမာနာရိဟုသောအနုတယဥစ္စာအကျွင့်မဲ့ ပဲစွန့်လေလောမိစ္ဆာနုပါဒနာပွားပြီးတော့မာနကိုပယ်လိုက်ပါမမြဲသိတာပွားစေကသုံးပြမှန်ခြင်းစေမမြဲသိတယ်မမြဲဘူးလို့သိတဲ့နိစ္စ అను ပါဒနာကိုသက္ကသက္ကပွားပြီးတော့မန်သုံးပါးကျင်းပါစေတဲ့မမာနာသုံးပါးမမာနာသုံးပါးဆိုတာသူများတဲ့ကိုယ်ကများတယ်လို့ထင်တာရှိတယ်ကိုယ်နဲ့သူနဲ့အတူတူပါပဲလို့ထင်တာရှိတယ် ကိုကသူ့ရဲ့အောက်ကြတဲ့ငါပို့ပြီးတော့မိုက်တဲ့စတဲ့တည်းပြီးတော့အောက်ကြပြီးတော့မာမနာယူတာလည်းသုံးမျိုးရှိပါတယ်အဲဒီမာမနာသုံးပါလို့ပြင်အောင်ရှင်းလိုက်ပါတဲ့ဆိုမမြဲသိတာဘွားစီကဘုံပြမှန်ကင်းစေမမြဲသိတာဘွားစီကဘုံပြမှန် တဲ့သိတာဝါစီကသုံးပြမှန်ခြင်းစေ

ယနာနဲ့ဝိဇ္ဇာကင်းတာသူသုံးခုကအရာတမေကြမှာကင်းတာနာတတိကောင်းတယ်လို့သာအဲဒါမာနာကင်းလို့ရှိရင်တဲ့မာနာကင်းလို့ရှိရင်ကိလေသာကူတွေကုန်စင်ပြီးတော့အစဉ်သာဝရညီးသွားပါလိမ့်မယ်ဆိုရမယ်မာနာကင်းရင်မပူပင်အစဉ်ငိမ့်အစဉ်ငိမ့်မီပဲမာနာကင်းရင် ပူပင်အစဉ်ငြိမ့်မီပေဘာနာကင်းစဉ်ဘာနာမပူပင်အစဉ်ငြိမ့်မီပေဘာနာ င်းရဲဆိုတာနေရပါလိမ့်မယ်တဲ့မြတ်စွာဘုရားရာဟုလာလေးကိုသုံးနေသုံးပါလားသုံးနေသားကနေပြီးတော့မပြတ်မပြတ်သုံးနေသုံးပါလေသုံးဆိုတယ်ဆိုရင်ဟောရတာပြီးအဲ့ဒါသုံးပါပါပြီဒီထဲမှာမနာသုံးပါတယ်တရားတွေမနာသုံးပါတယ်နောက်နောက်လက်သင်္ကာကြတော့အဲရာဟုလာမဟာရာဟုလောဝါဒသုတ်ဆိုတာရှိပါတယ် အဲ့ဒါပွားရမယ်နောက်ပြီးတော့သာရှင်ကြီးလေးနဲ့တကရာဟုလတန်ယုံနဲ့သုလာရာဟုလောဝါဒဆိုတာပွားရမယ်ဒီမှာယဟနာပြုတာအဲ့ဒါနောက်နောက်မျက်ပြင်ကမကုန်လည်းနောက်သတင်းလေးတစ်ခုပွားရမှာပေါ့လာဒီနေ့အဲလာကွယ်နေ့သတင်းလေးဆက်ပြီးပွားရဒီနေ့တော့အချိန်လေးတော်တော်လုံးသွားပြီဆရာသိမ်းမှဒီနေ့တရားဟောရတဲ့ကုသိုလ်ကောင်းမှုဓမ္မတွေ ထောက်ကြည့်ကျင့်သုံးရတဲ့ကုသိုလ်ကောင်းမှုပွားများရတဲ့ဘာဝနာကုသိုလ်ကောင်းမှုလူရန်ရတဲ့ဒါနကုသိုလ်ကောင်းမှုအဲဒီကုသိုလ်ကောင်းမှုတွေကိုယခုတရားနာပရိသတ်ဤရှင်းရှင်းနဲ့မျှဝေရမယ်။ဒါရောက်ပြီးတော့တရားနာနေတဲ့နတ်တွေရှင်အဲဒီနတ်တွေလည်းပဲနတ်ပရိသတ်တွေလည်းမျှဝေရမျှဝေပြီးတော့တရားသိရမယ်။